2022ခုနှစ်အောက်တိုဘာ28ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေအပိုင်း304တောက်ချကျင်လန်းမြတ်ပဒံပိုင်း55အာဒေဝနာပစ္စည်းပိုင်းနှစ်ဒီနေ့ဆက်လက်ပြီးတော့အာဒေဝနာပစ္စည်းကိုသင်ကြားပို့ချပါမယ်အာဒေဝနာဆိုတာဘုန်းကြီးတို့ရှင်ဘက်ကပြောပါတယ်။ အာနဲ့သေဝနာပုတ်လေးပေါင်းတာဘုန်းကြီးတို့ဒီပါဠိတွေတော်တော်များများရတာရှိတာပေါ့နော်အာသေဝနာရှိတယ်အသေဝနာရှိဒီမှာတော့အာကပမန္ထတာ သေဝနာက ဖြစ်စေမိဝဲတာခဏခဏဖြစ်တဲ့သဘောမျိုးပြောတော့ပေါ့အဲတော့ဘုန်းကြီးတို့ဒီမင်္ဂလာတုတ်စာမှာညအသေဝလာစာဘာလနံဒီလိုပါတယ်နော်အဲ့ဒီ အာကြတော့အာကတဘုတ်သေဝနာတဘုတ်အာကအဲကြတော့တားမြစ်တာတားမြစ်တယ်ဆိုတဲ့အ내တိတ်ပဲသေဝနာကမိဝဲတယ်ပေါင်းသင်းတယ်စိကတ်တယ်ဆိုတဲ့အတိတ်ပဲအဲကြောင့်အသေဝလာသာပါဠိနာလူမိုက်ကိုမပေါင်းနဲ့ဒီလိုပြောလို့တော့ပေါ့သေဝနာဆိုတဲ့ပါဠိချင်းတူပေမဲ့ဒီမှာတော့အဓိပ္ပာယ်တစ်မျိုးထွက်တယ်အဲလိုမှတ်ထား ဟိုမှာလဲအတေဝလာသဘာလနာလူမိုက်ကိုလူမိုက်နဲ့အတူတူနေတာပြောတာဆိုတာဆက်ဆံတာဒါနဲ့ပြဿနာမရှိသေးဘူးအတူနေုံနဲ့ဒါပဲသူ့ရဲ့အမှုအကျင့်စိတ်တက်ဒီအပြောဆိုပြီးကိုကူးဆက်လာမှအဲ့ဒါမျိုးပေါင်းတယ်လို့ဆိုတယ်။ဟောလူဆဲသလိုကိုလည်းဆဲသူကြမ်းထားသလိုကိုလည်းကြမ်းထားသူမကောင်းတဲ့စိတ်ထားသလိုကိုလည်းမကောင်းတဲ့စိတ်ထားအဲ့ဒါမျိုးဆိုလို့ နော်အဲ့ဒါလည်းဒိဗ္ဗတစ်မျိုး နောက်ဒိဗ္ဗတစ်မျိုးရသေးတယ်မကောင်းတဲ့ပုံမကောင်းတာကိုမမီဝဲရမကောင်းတာမပေါင်းရအောင်နော်လူမိုက်မကောင်းတဲ့အဲ့မှာတော့ပုပ်ကိုပေါ့တနည်းပြောရင်မကောင်းတဲ့စိတ်ဓာတ်မကောင်းတဲ့စိတ်ဓာတ်တွေကိုလည်းဘုန်းကြီးတို့လက်ခံထားဖို့မလိုပေါင်းသင်းထားဖို့မလိုမွေးမြူထားဖို့မလိုလူဆိုတာကိုယ်ရတမနာလို့ဖြစ်တာ စိတ်ကောင်းနှလုံးကောင်းကတတိလို့နေဖြစ်တာနည်းတယ်အာဟုသူဖြစ်တာများတယ်နော်အဲ့ဒီဟာတွေကို စိတ်ကိုလွတ်တိုင်းစိတ်ကိုစိတ်တိုင်းထားမယ်ဆိုရင်တော့ပုထုဇဉ်တဘာဝကတော့မကောင်းတာတွေပဲတွေးနေတာကြမ်းနေများအဲ့ဒီလိုမကောင်းတဲ့စိတ်ဓာတ်တွေနဲ့မပေါင်းပါနဲ့လက်မခံပါနဲ့လို့ပြောတာအဲ့ဒါကြတော့ဘုန်းကြီးတို့ဒီတိုင်းလက်မခံနဲ့မရဘူးနော်တချို့ကတို့က ဘယ်ဘာသာရေးမှမကိုးကွယ်ပါဘူးမကောင်းတာမလုပ်မကောင်းတာမပြောဘူးဒါဆိုတော့ပြစ်မရှိအောင်ဒီလိုယူဆတာမကောင်းတာမလုပ်ဘူးမကောင်းတာမပြောတာမှန်ပေမဲ့လို့မကောင်းတဲ့စိတ်တက်တွေအားကောင်းလာရင်လည်းမကောင်းတာလုပ်ဖို့ပြောဖို့မခဲရင်တော့အဲ့ဒါကိုလည်းတတိထားဖို့လုပ်စိတ်ကဒီတိုင်းလွတ်ထားရင်ရဟန်းဖြစ်ဖြစ်လူဖြစ်ဖြစ် ပုထုဇဉ်တဘာဝဆိုမကောင်းတာတွေပဲတွေးကြတာများမကောင်းတာတွေးကြနေမကောင်းတာလုပ်ဖို့အကောင်းတာပြောဖို့ခွင့်လမ်းများတာပဲပြီးတော့စိတ်ကိုဒီတိုင်းလွတ်ထားမယ်စာဘုန်းကြီးကဘာလုပ်ရမလဲဘာဝနာတစ်ခုနဲ့ထိမ့်ထားခုယောဂီတွေလည်းဒီတိုင်းနော်ခုတရားနာတယ်ဆိုဘုန်းကြီးကဒီသင်္นานလေးပေးရောမဟုတ်ဘူးဗျာအဲ့ဒါအသုံးချစေခြင်းတို့မကောင်းတဲ့စိတ်တို့ဘယ်နည်းနဲ့ထိမ့်ရမလဲမကောင်းတဲ့စိတ်တွေရေရှိမဖြစ်ဘူး ဆက်လက်မဖြစ်အောင်ဘယ်လိုထိန်းရမလဲဒါလေးကိုခွန်ကြီးတို့လေ့လာထားဖို့လိုတယ်နော်အဲ့လိုမလေ့လာထားရင်တော့မကောင်းတဲ့စိတ်ဓာတ်ဆက်တက်ဆက်တက်ဆက်တက်ဖြစ်နေတဲ့အခါကျတော့စိတ်ချမ်းသာဖို့မလွယ်ဘူးမကောင်းတဲ့စိတ်တွေဆက်တက်ဆက်လာရင် ထိန်းနိုင်ဖို့ဘာလို့လုပ်ရမလဲဘာလို့လဲတစ်ခုခုနဲ့နေရမလဲကမ္မထဘာဝနာဝိပဿနာဘာဝနာအ ਨੇ ဆုံးတော့ဗျာခွန်ကြီးတို့ဘုရားကုံတော်ဖြစ်ပွားနေလို့ မေတ္တာပွားနေဘလောက်ကောင်းလို့တယောက်နဲ့တယောက်တွေ့မေတ္တာထားမယ်တယောက်နဲ့တယောက်နဲ့တွေ့ရင်ဟုတ်လားဆင်းရဲဒုက္ခရောက်သူတွေ့ရင်ကရုဏာထားမယ်ကိုယ်ရတာတဲ့ပုဂ္ဂိုလ်လေးတွေ့ရင်မုဒိတာပွားမယ်ဒါလောကထဲမှာကျင့်သုံးလို့ရတယ်ကျင့်သုံးလို့အလေးကျင့်ပါသွားရင်ဟုတ်လားလူတူနဲ့တူတွေ့ရင်တဲ့သူကပါလဲကိုယ်ကမေတ္တာအရင်ဥအောင်ထားအောင်ကြိုးစားတယ်တယောက်နဲ့တယောက်တွေ့ရတယ်မြန်နဲ့မေတ္တာဆိုတာကာယကမေတ္တာလည်းပါတယ်လေဝစီကမေတ္တာလည်းပါတယ် တယောက်နဲ့တယောက်အပြုံးနဲ့နှုတ်ဆက်ချသူကလည်းပြုံးနဲ့နှုတ်ဆက်တယ်သူစဘုန်းကြီးတို့ဘုန်းကြီးတို့ဆိုရင်နေရာတွေတော်တော်များများနေတယ်ဘယ်တော့မှဆောင်းစည်းမှနေတယ်အဲဒီတော့ကဆောင်းစည်းတွေတော့အင်းအင်္ဂလိပ်စာထပ်စုသာသာကြောင်းတက်တယ်အဲဒီကနေဖရီမောက်ရောက်ဖရီမောက်မှာဆောင်းစည်းမှာလည်း၃နှစ်ခွဲ၄နှစ်လောက်ကြာတယ်ဖရီမောက်မှာလည်းဗြဟ္မစင်တယ်မေတ္တာနာကျောင်းမှာတော့၁၉နှစ်လောက်ကြာနောက်ကဆိုဂရီ ၃နှစ်နောက်ပရိမောက်ပြန်တစ်နှစ်လောက်ကြာအဲ့မှာအဲ့တန်တန်းတစ်ချောင်းပေါ့လေအောင်းညင်မျိုးမျိုးနဲ့ဆက်ဆံဝင်အဲ့တွေးတဲ့လူတွေကဒီလောက်ဒီအောင်ခေါ်တာပြောတာမရှိဘူးဟောဒီဩကမေရောင်လမ်းကြောက်ထွင်တရားကလုံးမှာတွေးတဲ့လူကနှုတ်ဆက်တယ်သူစားမို့သူကနှုတ်ဆက်တော့လေကိုကနှုတ်ဆက်တခါတို့နေရလဲကိုကလည်းတွေးတဲ့ကသူကနှုတ်ဆက်မှန်ဒီတော့အရင်နှုတ်ဆက်အဲ့ဒါမျိုးဖြစ်ပုံအသက်ကြီးလာတော့လား ဘယ်လိုလဲတော့မသိပါဘူးသူတို့ကလည်းနှုတ်ဆက်တော့ကိုယ်လည်းနှုတ်ဆက်ဖြစ်တယ်အဲဒီကလူတွေကပို့ဖို့ရွေသလိုဖြစ်တယ်တွေ့တွေ့သမျှနေရာထဲမှာပေါ့လို့ဒီနေရာဒီနေရာမစိုးပြောအောင်ပြောချင်တာတော့ဒါဝစီကမေတ္တာပဲဗျကိုကသူတို့ကဝစီကမေတ္တာတော့ကိုလည်းဝစီကမေတ္တာတောင်းပြန်ကိုကဝစီကမေတ္တာသူကလည်းဝစီကမေတ္တာတောင်းပြန်တာပဲကြုံကြုံရွှင်နဲ့ကိုမူရောက်ကာကံဝစီကံကုန်ပါတော့ အဲ့ဒါလေးပြောချင်တော့နော်ဒါကြောင့်ဘုန်းကြီးတို့အများအားကျင့်လို့ရတယ်ကိုကသုံးပုံကြီးနေသူကလည်းဘူးကြီးကြည့်မှာကိုကိုကလုံမကြီးကြီးသူကလည်းဘူးကြီးကြည့်မှာအဲ့လိုမျိုးဖြစ်လာကိုကိုသူကမကောင်းမြင်သူ့ကိုကိုကမကောင်းမြင်သူကလည်းကိုမကောင်းမြင်ပါပဲကိုကဆောက်ရှောင်းရင်သူကလည်းဆောက်ရှောင်းပါမယ်ဒါလေးပြောချင်တော့နော်အဲ့တော့ဘုန်းကြီးတို့အများနဲ့နေတဲ့ခါကြဒီလိုဗြမစုတရားကျင့်သုံးနိုင်ရမယ်မကောင်းတဲ့လူတွေ့လာရင်သူ့အကုသိုလ်နဲ့ကြည့်ကြမလို့လေ ဥပ္ပခါပြုတ်လိုက်အောင်ဥပ္ပခါဆိုတာကသူနဲ့ပတ်သက်ပြီးကိုယ်ထဲမှာအကုသိုလ်လက်မခံမပြောက်ငါသူမကောင်းတာလို့သူပဲခံမှာငါမကောင်းတာလို့ငါပဲခံမှာသူမကောင်းတာပြောနေသူပဲခံမှာငါမကောင်းတာပြောငါပဲခံဥပ္ပခါဆိုကံကိုဆင်ញင်တာနော်သူ့ကိုလက်မကြည့်အောင်မျက်ကွယ်ပြူတာမျိုးမဟုတ်ဘူးဆက်ဆံနိုင်တယ်ပြောဆိုနိုင်တယ်နော်အဲသူ့ရဲ့အပြစ်သူ့ရဲ့ဒေါသ သူ့ရမကောင်းလို့ကိုမယူလက်ခံထားဘူးကံတရားဆင်ခြင်ဖက်ထုတ်လိုက်တာဒါပဲဘုန်းကြီးကအဲ့ဒါကျင့်သုံးရမှာနော်ဒီပြမစိုးတရားမဖြစ်မနေကျင့်သုံးရမယ်ဒါအများအားကျင့်သုံးဖို့လိုတယ်ကြောင့်ရှေးရှေးဆရာတော်ကြီးတွေကဗာမိတ်နေဆိုတော့အများနဲ့နေအများနဲ့ညောင်နေရတယ်အများနဲ့ဆင်ပြေအောင်နေရကုသိုလ်ဖြစ်အောင်နေရကုသိုလ်ဖြစ်အောင်ပြောမယ်ကုသိုလ်ဖြစ်အောင်ဆက်ဆံမယ်ကုသိုလ်ဖြစ်အောင်စိတ်ထားမယ် ဓမ္မစိုး၄ပါးနဲ့တာဆက်ဆံရဘုန်းကြီးတို့အောက်တမကြပါဘူးအများနဲ့နေရင်များနဲ့ညီအောင်နေနော်တဘာတဲ့နေရင်တရားနဲ့တဘာတဲ့နေတယောက်တည်းနေတရားနဲ့ညီအောင်နေဒါပဲတယောက်တည်းနေတဲ့ခါကျကိုယ့်ကိုကိုအတ္တနဲ့ကမ္မထာနဲ့ဆင်ញံနှလုံးသွင်းသွားပေါ့စဉ္ညာလျှောက်ရင်းနဲ့လည်းလမ်းလျှောက်ရင်းနဲ့လည်းကိုယ်ကစကားပြောစရာမရှိ တရားကုံတော်ပွားသွားမယ်မေတ္တာပွားသွားမယ်သို့မဟုတ်ကိုအာတန်နဲ့ဝိပဿနာတကူအာနာပါနာတကူမှတ်သွားလို့ရတယ်သူနှုတ်ဆက်ဆရာကြီးနှုတ်ဆက်လိုက်ပြီးတော့ကိုတယောက်တည်းပဲလို့အဲ့ဒါမျိုးသွားလို့အဲ့ဒါမျိုးနေစေခြင်းနော်အဲ့ဒါမျိုးအလေးကျင့်လောက်သွားရင်အခုအတေဝလာစဘာလာနံကြတော့ခုနကလူမိုက်တွေမကောင်းတဲ့စိတ်တွေမပေါင်းသင့်တဲ့ဒီအတေဝနာပစ္စည်းကြတော့ ဟိုဟိုနဲ့ဒေဝနာပစ္စည်းချင်းတော့တူတယ်ဟိုကတော့မိဝဲတယ်ပေါင်းသင်းတယ်စိကတ်တယ်ဒီမှာကြတော့လုံးမဟုတ်နော်ဒေဝနာထုံတယ်ပွားတယ်နော်အဒေဝနာဆိုတာဒီမှာတော့ဖြစ်စေတာမိဝဲတာဖြစ်เสียဖမှန်ထတာဖြစ်เสียဖမှန်ထတာမိဝဲတာထုံတယ်ပွားတယ်ပေါ့ဗျာဒါပဲနော်အကျဉ်းရင်ခါကဖြစ်အောင်လုပ်တယ်ဒါမျိုးအဲ့ဒါအဒေဝနာပဲ ပြောပါများအလေးချင်းပါများချိုတာပြောတဲ့လေးချင်းချိုတာပြောတတ်ပါတာလေမမဌာနပြောတဲ့လေးချင်းမမဌာနပြောနေတဲ့လေးချင်းပါသွားတယ်အဲ့ဒါလေးချင်းလောက်ရမယ်နော်ဒီလေးချင်းတွေကဘယ်လောက်ထိပါသွားမလဲဆိုခွင်တို့ယဟန္တာဖြစ်တဲ့ဘဝထီအောင်ပါသွားတယ်ဒီမှာရေးထားပါတယ်နော်ဖမန်ထတာဖြစ်စီတော့အထုံပြဝန္ဒနာဖြစ်တဲ့ဇေယိုက်ဖြစ်သွားအဲ့ဒါဘဝဆက်ပါသွားတယ်အဲကြောင့်မို့ခွင်တို့ မိဘများဆရာသမားများငယ်ငယ်လေးရတဲ့အေဂျင့်တွေပေးတယ်ဝိကရဏပြောပြပါတယ်အခုဒီဘီကဆရာတော်ရောဆရာတော်ဆိုဘုန်းကြီးနိုင်ငံမှာ ရှိပါတယ်ဝိသုဒ္ဓအဲ့ဒီကြောင်းတိုက်က track ခဲ့တပည့်တွေပေါ့နော်ဘုန်းကြီးတော်တော်များတွေ့ပါတယ်ဘုန်းကြီးတပည့်တွေကအဲ့ဒီမှာဘုပထမဘုန်းကြီးတို့စီနေပါတယ်နောက်တော့အဲ့ဒီကြောင်းတိုက်မှာနေပါတယ်နော်ဒီဒီမှာလည်းရှိပါတယ်ချို့ခရိုလေးတွေအဲ့ကြောင်းတက်က ထွက်လာတဲ့ပုံကိုယ်လေးတွေအပြောဆိုနူးညံ့တိမ်မွေ့တယ်ဗျာအဲ့ဒါကတော့သတိထားလောက်ဘုန်းကြီးတို့ဗန်းကြီးရာမှာဆရာတော်ကြီးရဲ့တပည့်တွေကြာဒီသင်္ကန်းရုံနေထိုင်ဟိုတတ်ရတယ်အကုန်လုံးမတူဘူးပေါ့နော်အဲ့ဒီဒီပိကရောဆရာတော်ကြောင်းကထွက်တဲ့ကောလေးကြာတော့ဒီပြောဆိုပုံတွေကတပုံဆန်နဲ့ထွက်လာနူးနူးညံ့ညံ့တိမ်မွေ့မွေ့လေးမတော့ဒီအကျင့်ပါလဲဆိုတချို့ကိုယ်တော်လေးလူထွက်တာကောင်းကြီးဘွားရောက်သွားနောက်ပြောဒီတရားသူက ဘုန်းကြီးနေတာမပြောက်ဘူးဗျာအဲ့ဒီတိုင်းတွေပဲပြောနေတာအခါဘုန်းကြီးတကယ်ဖြစ်မှပြောအောင်ပဲဒီဘုန်းကြီးတပြားဥနိမင်္ဒတောင်ကြီးကဒီကိုရောက်လာတဲ့ချိန်အဲသူနဲ့တတ္တရောသူတငယ်ချင်းတစ်ပါးလူထွက်သွားဖင်လန်နိုင်ငံရောက်သွားဟိုကလန့်ခေါ်တယ်သူ့တန်ကဘုန်းကြီးတန်လည်းပေါင်းနေပြောဆိုရတယ်ငကောကမပြောက်ဘူးဒါပေမဲ့သူကဘုန်းကြီးလူတွေ့ဘုန်းကြီးကသူ့အတန်ဘုန်းကြီးတန်တင်မှန်ပါဗျာဘာညာနဲ့ပြောတယ် ဒီတော့ဘုန်းကြီးမဟုတ်ပါဘူးရှင်ဘုရားငကိုလေးသားမပြောဘူးအမေကဘယ်သူလဲဘုရားတော့ဖင်လန်နိုင်ငံပါဖင်လန်နိုင်ငံပါဆိုတော့နိုင်ငံတန်ကြတော့ရည်ချင်တော့အဲ့တော့ဘယ်သူတွေ့ချင်လဲဆရာတော်ဦးနေမိန်သားနဲ့တွေ့ချင်လို့ပါရှင်ဘုရားတဲ့စကားအဲ့ဒီငကိုတိုင်းမပြောဘူးပြောချင်တာလူဘဝရောက်သည့်တိုင်တိမ်ပွေတဲ့ရင်ကျေးတဲ့ပြောဆိုလို့မပြောဘူးဆရာကြီးအဲ့အားလေးတွေကောင်းတယ်ထင်နေပေးလိုက်အဲ့ဒါကိုပြောချင်တာပေါ့နော်ဘုန်းကြီးတို့တွေလည်းတရားတွေကို အလေးကျင့်ထုံဝါဒနာပါတော့ဘုန်းကြီးခဏပြောပြပါတယ်ဘုန်းကြီးနဲ့ဘယ်လိုဆက်ဆံကြမယ်ပြောကြမယ်အလေးကျင့်လုပ်ပေးပါဘုန်းကြီးတို့ကိုယ်တိုင်လည်းမရသေးပါဘူးတချို့ကလည်းလွတ်လွတ်သွားပါတယ်အဲ့ဒါလေးတွေလေ့ကျင့်လုပ်ပြီးခဏခဏဆက်ဆံပေးရင်အလေးကျင့်များတော့ထုံဝါဒနာဖြစ်သွားမှာထုံဝါဒနာဖြစ်တော့ဆရာဆရာဖြစ်တော့ဘောကဆက်ဆက်ပါတော့အာတိဝိနဆိုတာဒါပြောတယ်အဲ့လို အာတဝနာထောက်ပံ့ရမှာအာတဝနာပစ္စည်းရမှာဒီထိုင်ကတိကများကတော့ဒါအကောင်အဲ့ကြမှာအကျိုးပေးတယ်လို့ဆိုတာနော်ဒီတော့အာတဝနာဆိုတာကဒီတော့အာကြည့်တဲ့ပစ္စည်းဖြစ်တဲ့အတွက်ဘယ်တော့မှပါလဲအနန္တရပစ္စည်းမျိုးလည်းမှပါတယ်ပေါ့အဲ့တော့ဘုန်းကြီးတို့ကအဲ့ဒီပစ္စည်းတွေနဲ့နိုင်ရှင်ကြည့်ရမယ်နော်အနန္တရမှာကြတော့နော် အာတေဝနာမှာကျတော့ဘုန်းကြီးပါဠိတော်လေးရှင်းကြည့်မယ်နော်ဟိုဒီအာတေဝနာပစ္စည်းလေးကြည့်မယ်အာတေဝနာပစ္စည်းပါဠိလေးဖော်ပြမယ်နော်ပါဠိလေးပြသွားမှာဒီမှာအာတေဝနာပစ္စည်းကျတော့ तू ကပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနာပစ္စည်းမာနာကုသလာဓမ္မအာတေဝနာပစ္စည်းနာပစ္စည်းရောအာတေဝနာပစ္စည်းကျ तू ကကုသိုလ်ကုသိုလ်ချင်းချင်းပဲအကောင်းတယ်အကုသိုလ်အကုသိုလ်ချင်းချင်းပြာကရပြာကရချင်းချင်းအဲ့ဒါကြတော့ဘုန်းကြီးတို့ဘယ်မှာသွားကြည့်လို့ရလဲဆို ဝိထီတွေစိတ်ဖြစ်စင်နေနားလည်မှစိတ်ဖြစ်စင်နေနားမလဲဘုန်းကြီးတို့နားမလဲအဲ့တော့ပြင်ဆရာဝိထီတစ်ခုလောက်ကြာကြည့်မယ်နော်ပြင်ဆရာဝိထီတစ်ခုလောက်ဘုန်းကြီးတို့ကြည့်ကြည့်မယ်ဒီမှာကြည့်လိုက်ဒီဝိထီမှာဆိုဒါအနန္တရမျိုးထဲမှာပါတယ်ဆိုဒီစိတ်တွေတစိတ်ဖြစ်ဒီတော့ဝင်ဖြစ်ဒီပြဒီတော့ဝင်ချုပ်သွားမှဘုံကားဆိုလို့နော်ဘုံကားချုပ်သွားမှဘုံကုတ်ဖြစ်စလားအဲ့ဒီလိုဒီစိတ်ဖြစ်စင်နေရလဲ တခုတခုကြာကာလမှာခြားမကျွဆက်တက်ဖြစ်တယ်ဒါကိုအနန္တရတတ္တိလို့ခေါ်တယ်သမန္တရတတ္တိလို့ခေါ်တယ်သူတို့ကတစ်ချိန်စီတစ်ချိန်စီပဲဖြစ်တယ်အချိန်များစွာဖြစ်တာပါလေဒီမှာကြည့်လားဇောဇောတွေကအဲဘယ်ပုဂ္ဂိုလ်ပဲတန်တန်ဖြစ်ဘာပဲဇောပဲဖြစ်ဒါကဘုန်းကြီးတို့မြင်သိမြင်တဲ့ကြားမြင်သိတဲ့အခါကြားသိတဲ့အခါဒီလိုနဲ့မှဖြစ်တယ်ဇံဇောတွေအချိန်များစွာဖြစ်တယ်ဟွန်းမဇောဖုဇောတွေ မက်ကတော့တစ်ချိန်ပဲဖြစ်တော့ဖိုဆုံးတွေကြတော့အချိန်များစွာဖြစ်တယ်အဲ့ဒါမျိုးပေါ့နော်အဲဇောတွေဇောနေရမှာပဲဒါပေမဲ့လို့ခုနကဘယ်ဇောတွေကတော့အတိမနာပစ္စည်းမရဘူးမရဘူးရတယ်ဆိုအရင်ဘက်ကလည်းအထိုက်လျော်ပြောပြီးပြီဒီတစ်ပတ်လည်းထပ်ပြောပါမယ်အဲတော့ပြောချင်တာဇောမျိုးဆက်ကလည်းတူရမယ်မျိုးဆက်တူတဲ့ဟာဆိုဘာရှိလဲဇောပဲရှိတာပေါ့ကုသိုလ်ကုသိုလ်ချင်း အာဟုသောအာဟုသောခြင်းကရိယာကရိယာခြင်းပေါ့နော်ဝိဘတ်တော့မဟုတ်ဘူးဝိဘတ်ကစောမထားဘူးနော်စောဆိုတာကအဲ့ဒီလိုအရှင်ဝန်ကောင်းတဲ့တရားမျိုးပေါ့မေဇောကြတော့တစ်ချိန်နဲ့ဖြစ်တဲ့အတွက်ဟုတ်လားသူမှနောက်မှတစ်ချိန်နဲ့ဖြစ်တဲ့ကအမကောင်းတဲ့အတွက်နောက်ကအတုနာပစ္စယတတ္တိဒါကြောင့်မို့ဘုန်းကြီးတို့ဒီလောကီဇောတွေ အကြောင်းတရားတွေမှာဆိုရင်မက်စောမရဘူးလောကီစောပဲရစော55ခုထဲမှာမက်မက်စော၄ခုကျင်ပေါ့နော်အဆုံးစောကျင်ပေါ့အဲ့လိုမျိုးတွေအဲအဲ့လိုမှတ်ထားအဲ့တော့အဆုံးစောကျင်လောကီစောနေဆုံး752ခုဒီလို ပြောသွားတယ်နော်ပြောချင်တာကဇောတွေပဲဒီအာသုဏပစ္စည်းအကောင်းမှဇောမို့ရင်အမကောင်းဘူးဒီလိုမှတ်ထား ဒါပေမဲ့ဒီထဲမှာမက်ဇောမက်ဇောကြတစ်ချိန်သာဖြစ်တဲ့အတွက်သူကလည်းဟုတ်လားမက်ကတစ်ချိန်ဖြစ်ပြီးကိလေသာပဲတချင်းကိစ္စဆောင်ရွက်ရတဲ့တည်းနောက်တာ message တခုဖြစ်စဉ်အမထုတ်မှတ်ပြီးတော့ပါပြီလေဖို့ဖြစ်မှာဒါကြောင့်အဲ့ဒီ message လည်းပစ္စည်းတရားဘက်မှာမရနိုင်ဘူးအကြောင်းပစ္စည်းတရားဘက်မှာဒီလိုမှတ်ထားမယ်နော်နောက်ဖို့ဇော ဟိုဇောကြတော့ဟိုမက်ကကုသိုလ်ဇောလေဟိုကပစ္စည်းတရားပစ္စုပန်အပေါ်ပစ္စည်းတရားလေးကြည်လိုက်ဒါပစ္စုပန်တရားအဲဒီမှာကြည်လိုက်နော်အိမ်မက်ဇောမက်ဇောကြတော့လုံလပယောကအေရာဒုံလပယောကငယ်ကြအာဒီဝနာပစ္စည်းအာနုနာပစ္စည်းနဲ့လုံလပယောဂဖြစ်လဲပြုလုပ်သောအချိန်ဟုံလဲရှိသောလောကီဇော48ပါးသာပါဝင်နိုင်တယ် ဆိုလိုတာကအဲ့ဒီမှာမက်ဇောပေါ့ဇော55ခုရှိတယ်ဇော55ခုထဲမှာမက်ဇောမရဘူးဘာဖြစ်လို့လဲမက်ဇောတစ်ချိန်သာဖြစ်တယ်ချိန်ဖြစ်ပြီးတော့ကိလေသာပယ်တာခြင်းကိစ္စဆောင်ရွက်ပြီးပြီးတော့နောက်တော့ဇောတွေမဖြစ်တော့ဒါမှမက်ဇောဟာဘုန်းကြီးတို့အကြောင်းပစ္စည်းတရားတွေမှာမပါဘူးပစ္စည်းတရားအကြောင်းတရားအတူတူပဲနောက်ဖိုဇော ဖိုဇောဖိုဇောကလည်းဟုတ်လားဖိုဇောကြည့်လိုက်ရှိက message အရင်ဖြစ်ပြီးမှဖိုစိတ်ဖြစ်တာဟောမက်ပြီးတော့ဖိုးဒီလိုဖြစ်တာဖိုဇောကဘာဖြစ်လို့လဲဆိုရှိက message ကကုသိုလ်စက်နောက်ကဖိုစိတ်ကပါဗျာကတာစက်အဲ့လိုဇက်ချင်းမတူတဲ့အတွက်ဖိုဇောကလည်းဟုတ်လားဒီမှာသူပစ္စည်းမထပ်ဘူးပေါ့အတေဝနာပစ္စည်းမရအောင်ဒါကိုပြောချင်တယ်နော် အာဒီဝနာပစ္စည်းမရှိဘူးအကျိုးတရားတတ်တတ်တာဖြစ်တဲ့အတွက်ဖုံစောလဲမထိုက်ဘူးဖုံစောလဲအကြောင်းတရားတွေမပါဘူးအဲတော့ဇော55ခုထဲမှာဒီလောကုတ္တရာဇော6ခုနှုတ်လိုက်ရင် လောကီဇောပဲကြံမှာပေါ့ဇောကလောကီဇော လောကုတ္တရာဇောနှမျိုးခွဲထားလောကီဇောပဲဘုန်းကြီးတို့အာဒီဝနာပစ္စည်းအကြောင်းတရားမှာအာဒီဝနာပစ္စည်းဖြစ်တဲ့ အာသေနာပစ္စည်းထိုက်တယ်ဒီလိုမှတ်ထားမယ်နော်။နောက်အဆုံးစောကြည့်လိုက်ဟောဟောဒီထဲမှာကြည့်လိုက်ဒီဝီထီထဲမှာဟုတ်ပရမဇောဒုတိယတတိယသုတ္တသောပြင်စမတတ္တမသောတတ္တမဇောပြီးတော့နောက်ကတရားယောနော်ဇောကဒီမှာကုသိုလ်ဖြစ်ခြင်းဖြစ်မယ်အကုသိုလ်ဖြစ်ခြင်းမှာကရိယာဖြစ်ခြင်းဖြစ်မယ်တရားယုံကြဝိဘက်ဖြစ်သွားအဲ့လိုဇက်မတူတဲ့အတွက်အဆုံးစောလည်းပဲဘုန်းကြီးတို့အာဒုဏပစ္စည်း အတဝနာပစ္စည်းအကြောင်းတရားတွေမပါဘူးလို့မှတ်ထားမယ်အဲတော့အဆုံးသောခြင်းရှိရှိတော့ဒေါဂိသော48ခုစေတသိက်52ခုဆိုဒီပစ္စည်းပစ္စုပန်တရားအောက်မှာဘုန်းကြီးတို့ဇာတ်လေးပါတယ်နော်ဒီအောင်ဒီဟာလေးကြည့်လိုက်နော်အဆုံးသောကလည်းဒါလေးကြည့်လိုက်ရင် သူ့နောက်မှာတရားယုံဆိုတာဒီမှာဝိပက်သူ့ရှိမှာကုသကိရိယာဒါကြောင့်ဆုံးသောတွေမှာပဲအဲဇက်မတူတဲ့အတွက်ဇက်တူတာမျိုးဖြစ်ရနော် အဲ့ကြမှာသူကရခုနလောကုတ္တမေဇောဖို့ဇောမေဇောကလည်းတစ်ချိန်ဖြစ်လို့ဖို့ဇောကလည်းငနာပြောအကျိုးတက်တက်တာဖြစ်တဲ့အတွက်ဒီထဲမှာကြည်လိုက်မေလောကီဇောလောလောကီဇောပဲကြာမေဇောဖို့ဇောမပါဘူးဒါမှတ်ထားမယ်နော်ပြီးတော့ဘုန်းကြီးတို့ခုနကပစ္စည်းတရားပြန်ကြည့်မယ်ဟောပစ္စည်းတရားအဲ့ဒီထဲမှာဝိဘက်ဝိဘက်ဆိုတာလေအကျိုးတရားတက်တက်ပဲနော် အကျိုးတရားတတ်တဲ့ဖြစ်တဲ့အတွက်နော်အဲ့ဒီကံပြစ်ချတဲ့အတိုင်းသူကလည်းဒီမှာဟိုသောဝိဘတ်စိတ်ပေါ့ဝိဘတ်စိတ်တော့အတုနာပြည့်စုံမထိုင်ဘူးဘာဖြစ်လို့လဲဒီတရားကံပြစ်ချတိုင်းတရားကံပြစ်ချတိုင်းဖြစ်ရတရားများသူကအငွေအထုပ်ငွေကိုမယူနိုင်ပြစ္ဆုတ်ပံကျိုးတရားနဲ့လည်းမပေါအောင်ပစ္စည်းပစ္စည်းတရားနဲ့မပါဝင်သလိုပြစ္ဆုတ်ပံကျိုးတရားနဲ့လည်းမပါဝင်ကြဘူးဒီလိုမှတ်ထားလို့ပေါ့ဒါကြောင့်မို့ဘုန်းကြီးတို့ ဟိုနောက်ကိုလှမ်းကြည့်လိုက်မယ်အဲပစ္စုပန်တရားကြည့်မယ်နော်ပစ္စုပန်တရားပစ္စုပန်တရားမှာဟိုစိတ်၄ပါးလဲဝိပဿစိတ်ဖြစ်တဲ့ပစ္စည်းပေါ့နော်ဝိပဿစိတ်ဖြစ်တဲ့အတွက်ပစ္စည်းရောပစ္စုပန်တရားမှာမပါဝင်ဘူးကုသိုလ်ဖြစ်တဲ့ message ၄ပါးကဘုန်းကြီးတို့ message ကြတော့ဒီအကြောင်းတရားတွေမပါဝင်မယ်လို့အကျိုးတရားတွေမှာပါဝင်နေတယ် ပစ္စုပန်ဘက်မှာတော့ပါဝင်နေဒါကြောင့်ဘုန်းကြီးတို့ဒီမှာကြတော့အဲ့ဒီပရမဇောပရမဇောကြည်လိုက်ဒီမှာဒီပရမဇောပရမဇောရဲ့ရှေ့ကကြပါဗျဟုတ်ထောဟုတ်ထောကကရိယာဇောအကုသိုလ်ဒီကုသိုလ်အကုသိုလ်ပေါ့နော်ဒီဒီမန္တာယဟန္တာချင်းချင်းဆိုရင်တော့ဟုတ်ထောအနေနောက်ဇောကိုဒီဟိုဇောဒီလိုဟာမျိုးတွေတော့ဇာချင်းတူတယ်လို့ပြောလို့ရမယ်အဓိကတော့ဒီမှာတော့ကုသိုလ်ဟုတ်ထောကကုသိုလ်ကရိကုသိုလ်နဲ့အကုသိုလ် အဲတတိတတိနဲ့ဆင်ញံနှလုံးသွင်းတာနောက်ကကုသိုလ်ဆိုဖြစ်တတိနဲ့ဆင်ញံနှလုံးမသွင်းတာအကုသိုလ်ဖြစ်မယ်ဘုဒ္ဓအကရိယာကိုစန့်ကျင်မှဖြစ်တဲ့အတွက်ကြုံမပြေဒါကြောင့်ပထမဇောနဲ့ခိုဇောကျင်တဲ့နောက်နောက်ဇောဇော52ခုစရိ52ခုဒီလိုမှတ်ထားပါတော့ဒီလိုမှတ်ထားဖို့ရကဖို့စိတ်ကလည်းဝိပဿနာဖြစ်တယ်ဒါကြောင့်သူပြည့်စုံ ဖုတ်စိတ်၄ပါးဒီဘက်မှာဒီဘက်မှာနှစ်ခုလုံးမပါဘူးပို့စောကြတယ်မက်ဆေ့ကြတော့ဒီအကြောင်းတရားဘက်မှာမပါဘူးမြတ်အကျိုးတရားဘက်မှာပါတယ်နောက်ဘုန်းကြီးတို့ဒါလေးပြန်ပြောပါမယ်ဒီပညာဝါဒနဲ့ပတ်သက်ပြီးတော့အဲဒီကြထပ်ပြောမယ်အဲတော့အာသေနပစ္စည်းကိုကောက်ချက်ချရင်သဘောတူတဲ့ကုသိုလ်ချင်းကုသိုလ်ချင်းကုသိုလ်ကုသိုလ်ချင်းပဲဒီဇောမျိုးကြည့်လိုက်ပါကုသိုလ်ကုသိုလ်ဇောချင်းမှာအကောင်အကောင်မှာအာသေနပစ္စည်းဖြစ်တယ် အကျိုးပေးတယ်ပေါ့အာမကောင်းရင်အကျိုးမပေးဘူးဒါလေးမှတ်ထားဖို့နော်အကုသိုလ်အကုသိုလ်ချင်းကရိယာကရိယာချင်းအမျိုးတူဇတ်တူမှအကျိုးပေးနိုင်နော်အမျိုးတူဇတ်မတူရင်အကျိုးမပေးနိုင်ဒါလေးမှတ်ထားမယ်အဲ့ဒီမှာမဇောကမိမိဖြစ်ပေါ်လာပဲရှေးတဲ့ဖြစ်လောကီလောကရာဇောတို့အတုနာကျေစုပြည့်ရာဇောကြောင့်ပြစ္ဆုတ်ပံတရားနဲ့ပါဝင်နိုင်တယ်နော်အဲ့ဒီမှာကြတော့ဘုန်းကြီးတို့ဘာသွားကြည့်မလဲဆိုဒီနေ့ပညာဝါဒ ပါဠိလေးနဲ့ပြောထားတာရှိတယ်အဲ့ဒီဟာလေးဒီပါဠိလေးပြမယ်ဒီနေ့ရိုက်ထားတဲ့အောက်ကိုဆက်ဆွဲလိုက်နော်ဒီနေ့သူရိုက်ခိုင်းတာလည်းဒီမှာအဲဒီအောင်နာလေးဆုံးနာလေးအောက်ဆက်ဆွဲလာအဲဒီမှာဒီမှာဒီမှာကြည့်မယ်ဒီပါဠိလေးကြည့်မယ်နော်ဟောဒီမှာကြတော့ဒီဒါရဲ့အပေါ်နာလေးကခုနဝီထီလေး အပေါ်နာဝီထီလေးနဲ့အပေါ်နည်းနည်းတင်လာဒီကဒီဘက်ကဒီဘက်ဘယ်ဘက်ကဆေးရဘယ်ဘက်ကဆေးရအဲဒီဝီထီလေးနဲ့ပြောမယ်နော်ဒီမှာမန္တပုဂ္ဂသောတာပတိမဂ္ဂဝီဒီအပေါ်မှာနည်းနည်းအပေါ်တစ်ခုပြလာအောက်နည်းနည်းဆွဲကြရဲဒိဋ္ဌပညာသူကဒိဋ္ဌမန္တနှမျိုးခွဲထားတယ်ဉာဏ်ပညာထက်မြက်တဲ့ဘုရားဘုရားဘုန်းကြီးတို့ကတရားတွေအားထုတ်နေကြတယ်ဗောဗျာတရားတွေအားထုတ်နေကြကြတော့တေခါရုပ္ပကညာရောက်သွားတေခါရုပ္ပကညာရောက်သွားပြီဆိုရင် တတိတာနုလောမဒီတိတာဝီဒီဖြစ်တယ်သင်္ကလူပကညာရောက်တော့အရှင်မန်းရောက်လာရင်ဒီသင်္ကလူပကညာတိမ်မွေ့လာသင်္ခါရဥပေက္ခသင်္ခါရတရားတွေဟာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်အလွန်တိမ်မွေ့လာဘလောက်တိမ်မွေ့လို့နေနေအဲ့ဒီသင်္ခါရဥပေက္ခညာအကောင်းလာကပ်ပြီးရှုမှတ်တယ်ဘုန်းကြီးတို့မုံမုံများဂျုံမုံများပို့ပြီးမှုတ်အောင်ညှက်အောင် ဘာနဲ့ဆင့်ကဆင့်ကဆင့်အဲအမုံလေးတွေပို့ပို့နုညံ့နုညံ့နုညံ့နုညံ့သွားတယ်အဲ့လိုပဲသင်္ကာရုပ္ပကညာအာကောင်းလေးလေးတိမ်မွေ့လေးလို့နုညံ့လေးလေးအာကောင်းလေးတွေဒါပေမဲ့ဘလောက်တိမ်မွေ့ဝေးအာကောင်းကောင်းကပ်ပြီးကြည့်နေဘေးကိုပြန့်ထွက်မသွားဘေးကိုလွတ်မလာဒီတော့မှဆက်ကြနေကာရီလေးရုပ်တိတိလေးသွားတွေ့လိုက်တခါကျလည်းစိတ်ပဲကြံနေတယ်ဒီစိတ်ကလည်းတိမ်တိမ်မွေ့မွေ့လေးတိတိတိမ်တိမ်မွေ့မွေ့လေးပဲတွေ့နေရအဲ့ဒါမျိုး အဲ့ဒီချိန်မှာ နောက်ဆုံးသင်္ခါရုပ္ပကညာအကောင်သတိတာဝိတိဆိုပြီးတော့ဖြစ်တယ်ဆိုပြောပါတယ်ဘယ်လိုလဲဆိုတော့ဒီသတိတာဝိတိဆိုအနိစ္စယူအနိစ္စရဲ့ဆက်တိုက်ပေါ့အနတ္တယူအနတ္တရဲ့ဆက်တိုက်ဖြစ်တယ်အဲ့ဒီသတိတာနုပါဒနာအနည်းဆုံးနှစ်ကြိမ်သုံးကြိမ်များစွာလည်းဖြစ်နိုင်တယ်လို့ပြောအနတ္ဒုက္ခဆိုဒုက္ခရဲ့ဆက်တိုက်ပေါ့အဲ့လိုအကောင်ရာနေပြီးတော့သူသတိတာနုပါဒနာဝိတိဖြစ်ဖြစ်ဒါနဲ့နောက်ပိုင်းရောက်ဘုံမသနာဘုံကုတ်ဖြစ်စေတာ မနောရဝဆံပရိကံဥပဇာနုလို့ကိုရဘူးအဲဒီမှာတိခပညာဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကြပရိကံမရှိတော့ဥပဇာနုလို့ကိုရဘူးဉာဏ်ပညာထက်မြက်မထက်မြက်တဲ့ပုဂ္ဂိုလ်ကြပရိကံဥပဇာနုလို့ကိုရဘူးဒါမျိုးသွားကွဲဒါကမာကုသိုလ်ညာဏတံပြုတ်ဇော၄ခုနော်ဒါလေးမှတ်ထားဒါမာကုသိုလ်ညာဏဟောဒီတိုင်အောင်က မာကုသိုလ်ညာဏတံပြုတ်ဇော၄ခုနော်ကုသိုလ်ကြီးတယ် အဲ့ဒီမှာဒီမှာဘုရားဟောသွားတယ်နိုင်ရှင်ပြောခြင်းဒီမှာဒီဥပ္ပစာနုလုံးသို့မဟုတ်ပရိကဥပ္ပစာနုလုံးဒီမှာက तू ကဘယ်ဟိုအာယုံပြုတ်လဲဆိုယုံ nant တရားတွေပုံမှာ လောကီယုံ nant တရားသင်္ခါရတရားတွေပုံမှာအနိစ္စဒုက္ခအနတ္တရှုံတာလောကီတရားကိုအာယုံပြုတ်တယ်ဥပ္ပစာနုလုံးလောကီတရားအာယုံပြုတ်နေဒီကုတ္တပူကနိဗ္ဗာန်အာယုံပြုတ်နေဒါဒါလေးကိုယ်အောင်မှတ်တာနော် စိတ်ကတော့တူတယ်မာကုသဉာဏတံပြုတ်ပဲသူလည်းမာကုသဉာဏတံပြုတ်သူဆိုပရိကဥပ္ပစာအနုလုံးလည်းမာကုသဉာဏတံပြုတ်ဆိုပဲနော်အဲ့တော့ပရိကဝိဇ္ဇာအနုလုံးကဘာအာယုံပြုတ်လဲဆိုယုံနာဓမ္မသင်္ခါရဆိုတဲ့သင်္ခါရတရားအာယုံပြုတာယုံနာတရားတွေပေါ့လောကီယုံနာတရားတွေအာယုံပြုဒီကုတ္တဝကနိဗ္ဗာန်အာယုံပြုအာယုံကွဲပြားတယ်ဒါပေမဲ့လို့မျိုးဆက်ကတူးနေတယ် မျိုးဆက်ကတူးနေတဲ့ခါကျတော့ဒီမှာပြောချင်တာဒီအနုလောကနဲ့ကိုယ်တကူအာသဝနာပစ္စည်းရတယ်လို့ပြောချင်တာဒီမှာဘုရားဟောတာဒါကိုပြောတယ်နော်ကုသလောဓမ္မကုသလတာဓမ္မတာအာသဝနာပစ္စည်းနာပစ္စည်းရောပုရိမာပုရိမာ ကုသလခန္ဓာပစ္စည်းမနာပြကုသလနာခန္ဓာအာသဝနာပစ္စည်းနာပစ္စည်းရောနော်အတူတူပဲနော်ဒီဟာနဲ့အတူတူပဲပေါ်ရတယ်ပုရိမာမြကုသလဓမ္မပစ္စည်းမကုသလဓမ္မဒီမှာတော့တာမဟောသွားတယ်ဒီမှာစဉ်းစားစရာရှိတာ ဒီကုတ္တဗုဏ္ဏနုလောဟာအာယုံကွဲပြားနေတဲ့အတွက်အာတေနပစ္စည်းမရဘူးလားရတယ်။ဘာလို့ကုသိုလ်စာချင်းတူနော်ဖះကဒီနေရာမှာဒီမျိုးတူဖို့ဇတ်တူဖို့အာယုံဟိုအဓိကထားမပြောဘူး။တာမန်ပဲပြောကုသိုလ်ဖြစ်ဖို့ရည်ချက်ကုသိုလ်တာမန်ပဲပြောသွားတာဟုတ်ဘာကုသိုလ်ညာကုသိုလ်ဟုတ်လားဒါမျိုးနိဗ္ဗာန်အာယုံပြုတဲ့ကုသိုလ်ဒီသင်္ခါတရားအာယုံပြုတဲ့ကုသိုလ်ဒီလိုခွဲမပြဘူး။ ဒါကြောင့်ဒီအနုလုံးကနေပြီးတော့ကိုရိပုကိုအာသေဝနာပစ္စည်းရာတွေမှာဘုရားရှင်ကိုယ်တိုင်ဟောတာအနုလုံးမှာကိုရိပုကအာသေဝနာပစ္စည်းနာပစ္စည်းရောဒါလေးကိုပြောချင်တာနော်တခါအနုလုံးကနေဟောတာဘုန်းကြီးတို့သောတာပန်ပုဂ္ဂိုလ်များကြတော့ဒီအနုလုံးကြီးကိုရိပုဖြစ်တယ်ကိုရိပုဆိုတာပုရုဇဉ်တွေကနေပြီးတော့သောတာပန်ຫນွယ်ကိုဖြတ်ပြလိုက်ပုရုဇဉ်ຫນွယ်ကိုရပ်ပြလိုက်တော့ဖြတ်ပြလိုက်အရိယာຫນွယ်ကိုပြောင်းပြလိုက် အနွယ်ဆက်ပြောင်းပေးလိုက်တော့အဲ့ဒီလိုသောတော်မှာဖြစ်သွားတကရိယာနဲ့ပဲရောက်သွားဒါကခွန်ကြီးတို့သောတာပတ္တိမကဝီတိတကယ်လို့တရားကာယမကအထက်မကဝီတိနိုင်ဒီဝီတိတို့နိုင်နဲ့ကြည်လိုက်ဒီမှာအောက်ကမှတ်ချက်နေရေးတရားကာယမနာကာယမရတ္တမတ်တွေကြဒီဂုတပုနေရာမှာဟောရံလို့သုံးချဘာဖြစ်လို့လဲဆိုဟောရံဆိုတာကသောတာပတ္တိမခိုက်တာမှာဒိဋ္ဌိနဲ့ဝိစိတ်ကစား ပယ်လိုက်တဲ့အတွက်စိတ်ဓာတ်တွေဖြူစင်တန့်ရှင်းသွားတဲ့အတွက်ဒီနေရာမှာဝေါဒံလို့ခြားဝေါဒံဖြစ်တယ်နော်အဲ့ဒါကိုပြောချင်အဲ့တော့ဒီအနုအနုလုံကြတော့အဲ့မှာအနုလုံနဲ့ဝေါဒံဒီအနုလုံကအဲ့မှာကြည်လိုက်ဒီအနုလုံကဘာလဲဆိုရင်ဒီသင်္ခါတရားတွေအာယုံပြုတယ်ဒီဝေါဒံကနိဗ္ဗာန်အာယုံပြုတယ် ဒါမြဲကုသိုလ်ဇတ်ချင်းတော့တူးနေတော့ပေါ့ဗျာဒါကြောင့်မို့ဒီမှာဘုရားကအနုလုံးမှာဝေါရဏတာဘာပြောလဲအာဒေဝနာပစ္စေနာပစ္စယောဒီလိုဟောတယ်နော်ဒီမှာကြည့်မယ်နုလုံးမှာသောတာပတိမဂ္ဂဝီထိကြည့်ရင်တော့နုလုံးမှာကုတဘုဒ္ဓဒါကသောတာပတိမဂ္ဂဝီထိကြည့်တာနော်ကျန်တဲ့ဒရာဂိမဂ္ဂဝီထိနာဂိမဂ္ဂဝီထိရတ္တမဂ္ဂဝီထိဒီကုတဘုနေရာဘာကိုပြောင်းချမလဲဝေါရဝေါရဆိုဖြူစင်တဲ့စိတ် သောတာပတိမက်ခိုက်တော့ဒိဋ္ဌိနဲ့ဝိသေကိစ္စပယ်ပြီးဖြစ်တဲ့အတွက်စိတ်ကဖြူစင်တန့်ရှင်းသွားတန့်ရှင်းတဲ့အတွက်ဒီပုဂ္ဂိုလ်ကိုရာဂံနာဂံအဲရာဂံသောတာပန်မြောရာဂံနာဂံအဲ့ဒီပုဂ္ဂိုလ်တွေရဲ့စိတ်အစဉ်မှာဝိသီတွေဖြစ်ပြီးဆိုပါပြဝေါဒံကိုချအဲ့ဒီကြတော့အနုရောနဲ့ဝေါဒံမှာလေကုသဇာချင်းတူတယ်အာယုံတော့မတူဘူးနော်ဒါတော့မှတ်ထားကိုယ်ပဲပြောင်းပရိကဝိဇာနုရောကုရိဘဘယ်မှာလဲ သင်္ခါရတရားယုံနာဓမ္မသင်္ခါရလောကီတရားတွေကိုအာယုံပြုတယ်ကုတ္တဘုရားနိဗ္ဗာန်အာယုံပြုတယ်အာယုံကွဲပြားပေမဲ့လို့ကုသိုလ်ဆက်ချင်းတူးနေတယ်ကုသိုလ်ဆက်ချင်းတူးနေတဲ့အတွက်ဘာဖြစ်လဲဒီမှာဘာလို့အာဒေနာပစ္စည်းရတယ်လို့ဒီလိုမှတ်သွားမယ်ပေါ့ဗျာပြီးတော့မှဘာဆက်ဟောလဲကုတ္တဘုမက္ကတာနော်ကုတ္တဘုမက္ကတာဒါလေးဆက်ကြည့်ဩဒီမှာကြည့်တော့သောတာပတိမက္ကဝီဒီကုတ္တဘုဟာ လောကီကုသိုလ်ပဲမဟာကုသိုလ်ညာနာတံပြုဟောဒီသောတာပတ္တိမေကြလောကုတ္တရာကုသိုလ်ဖြစ်သွားတယ်ဟောဒီမှာဘုရားကကုသိုလ်ပဲတာမန်ပြောတာလေပုရိမာပုရိမာကုသရာတော့ပြည့်စုံမှာကုသရာဟောလောကီလောကုတ္တရာခွဲမပြောဘူးဒီလောကီကုသိုလ်ကလောကုတ္တရာကိုကျေစုပြုနိုင်တယ်ဒီလောကီကုသိုလ်တွေအကောင်းလို့အထုံရအထုံရဒီကုသိုလ်အရှိန်ဟုန်တွေကောင်းသွားပြီးတော့လောကုတ္တရာနယ်တွေကိုပြုံးလည်းဝင်ချ ရုံးလည်းဝင်သွားချသွားတဲ့ကသောတာပတိ message ဖြစ်သွားတယ်သောတာပတိ message ဖြစ်သွားတဲ့အခါမှာမေ့သွားတာမဟုတ်အိပ်ပျော်သွားတာမဟုတ်ဘူးเนาะအဲ့ဒါတွေကိုရောထွေးနေတတ်တယ်သောတာပတိမှာနိဗ္ဗာန်အာရုံပြုနေငြိမ်းချမ်းတဲ့နေရာတွေကိုရောက်သွားတယ်အိပ်ပျော်သလိုဖြစ်သွားမဟုတ်ကိုယ်တွေဝင်စားနေလည်းငြိမ်းချမ်းတဲ့နေရာကိုရောက်အိပ်ပျော်တာမဟုတ်ဘူးအဲ့ဒါလေးသိဖို့ရည်ကြီးတယ်ဒီတော့ပြောချင်တာကဒီကုတ္တဝုဆိုတာမာကုသိုလ်ညာနာတံမျိုးစောเนาะဒါတွေကဇောတွေပဲတကယ်တည်းကြောင့်ပရိကဝေစာမျိုးလုံးကုတ္တဝုဆို မဟာကုသိုလ်ညာဏတံပြုဇောတွေပဲဒီသောတာပရိမတ်ကြတယ်လောကုတ္တမတ်ဇောအဲ့တော့ဒီလိုကုသိုလ်နဲ့ဘောလေလောကီနဲ့လောကုတ္တကိုယ်ရနေတဲ့အတွက်အတေဝနာပစ္စည်းမရအောင်လားရပါတယ်ဒီမှာဘုရားရှင်ခေါ်တာဟောတော့ကုတ္တရမကတာဒါသောတာပရိမကဝီထီကြည့်တယ်တကယ်လို့ဘုန်းကြီးတို့သရဂမိမကဝီထီနာဂမိမကဝီထီဆိုရင်ဒီနာမှာဘောဓံကနေပြီးတော့သရဂမိမက်ပေါ့ အဲကြတော့ဟောဒါနာမက္ကတာဟောဒါကြတော့ရာဂမိမဲ့ရှေ့အနာဂမဲ့မှာရှိတော့ဝောဒါကိုရိပုဏ္ဏဝောဒါချတယ်ပြီးတော့နာရာဂမိမဲ့ဖြစ်မဲ့နာဂိုင်းဖြစ်မဲ့အတေဝနာပစ္စည်းအတေဝနာပစ္စယတတ္တိဖြင့်ကျေစုပြုနိုင်ပါတယ်အဲကြောင့်ဘုန်းကြီးတို့တရားတော်ကြီးလေ့လာတဲ့ခါကျတော့တဏှာနဲ့လေ့လာရုံနဲ့မပြည့်စုံပါဘူးဘယ်ပေါင်းစုံလေ့လာပဲဒါဘုန်းကြီးတို့အခုယောဂီတို့သိထားတာပစ္စယနေတဲ့တာတော့ပဲဒီမှာတာမန်လောက်ပဲ ဒီလိုအကျယ်ဟောမသွားဘူးဒီလိုအကျယ်သိဖို့ကြတော့ဒီမက္ကဝီထီတွေအဲဘုန်းကြီးတို့သင်ညိုလေးလာတယ်ဆိုတော့ဒါလေးတွေပေါ့ဗျာအခုဘုန်းကြီးတို့သင်္นานမှာဟိုသင်္นานနော်ကျွန်တော်ဆရာမကြီးတော်ရင်လာတဲ့သင်တဲ့ဟာတွေကိုတခါတလေစူးစမ်းပြီးနားထောင်အစပိုင်းတော့ဘယ်သူမှနားမလဲပါဘူးဗျာကျင့်လေ့ကျင့်မှများတော့ကြားပါများတော့လေ့ကျင့်ရတာလေ့ကျင့်ရတာတော့ထုံဝါဒနာပါထုံဝါဒနာပါသွားရင်ကြားပါများတော့သဘောပေါက်သွားတယ် ဘယ်လောက်ကြာကြားပါများသဘောပေါက်တယ်ရတယ်မှတ်မိအခုလည်းဒီတိုင်းပဲပဋ္ဌာန်းတရားတွေဘုန်းကြီးတို့သင်တာပဲဖြစ်ဖြစ်ဘယ်ဆရာတော်ပဲသင်တာပဲဖြစ်ဖြစ်စာနဲ့ပေနဲ့ဟောလိုက်သင်လိုက်တခြားနားထောင်ပါတခြားလေ့လာပါအိမ်မှာနာပါများတော့သဘောပေါက်လာဒါအတိဝနာထုံဝနာပါပါဒါလေးမှတ်ထားမယ်နော်အဲတော့ဘုရားကတော့ကုသိုလ်ကုသိုလ်ဇောချင်းတာလို့ဒီလိုပြောနော်အကောင်းတဲ့တွေ့ ရှေ့ရလည်းကုသိုလ်နောက်ကလည်းကုသိုလ်ခုနကဘုန်းကြီးတို့ပိစရတော်ဝီထီတွေကြည်လိုက်ရင်လည်းရှင်းတယ်နော်ဒီနေရာလေးကိုနည်းနည်းရှုပ်တတ်တော့ပိစရဝီစီရတယ်မှာဇောတွေအကောင်းတာကိုဒီဘက်မှာဇောကတော့ဘုန်းကြီးတို့ဒီဒီဘက်ဘဝမှာလည်းကြိုးပြီးတယ်လို့ဒီလိုယူဆတော့နော်အဲ့ဒါတော့ပြောများတော့အဲတော့တော်တော်များများကလူတွေကကုသိုလ်ကောင်းမှုလုပ်ရင်ဆိုရင်တော့ဟုတ်လား နောက်ဘဝကိုမျှော်လောက်ကြတာများတာကိုကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဒီဘက်ဘဝမှာအကျိုးပေးတာလည်းရှိတယ်နော်ဒီဘက်ဘဝကုသိုလ်ကောင်းမှုလုပ်ရင်နောက်ဘဝအကျိုးမျှော်တာများတယ်ဟောဘုန်းကြီးတို့ဥပမာဆိုပါတော့ဗျာဗရမဇောစေတနာနဲ့ဇောစေနာထက်တဲ့တဏ္ဍာနဲ့ရှိမှတ်ပြီလို့ရင်ဘာဖြစ်လဲဒီဘက်ကလည်းကြိုးပြီးတာပဲလူတန်းတဲ့လူတန်းလောက်တဲ့ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကလူတန်းခေါ်ခြင်းပြောခြင်းနဲ့မိစ္ဆေသင်္ကားလည်းပေါ်တယ် ပစ္စည်းဥရှာလို့ရှာရတာလည်းလွယ်လှူတဲ့တန်းတဲ့ပုဂ္ဂိုလ်ကသူကလှူလို့ရှိရင်ပို့ပို့ပြီးရတတ်တယ်ဗျာဒါတကယ်လှူဘူးမှသိတယ်တကယ်စိတ်ပါလဲပါနဲ့လှူကြည့်လိုက်လှူကြည့်ရင်ဒီကလူဟိုကဝင်လာတာအဲ့ဒါမျိုးဘုန်းကြီးတွေလည်းတူတူပဲဘုန်းကြီးတို့အဲ့ဒါကြီးမကြမကြခဏခဏကြုံရတယ်လူတွေပို့ပြီးတော့ဟိုအယိုးပေးတွေလူကျင်တဲ့စိတ်တွေပို့ဖြစ်နေဒါ ရမဇောဆိုတာအဲ့ဒါအကျိုးပေးဒီဘက်ကအကျိုးပေးတာအဲ့ဒါနော်တကယ်လူကြည့်ပေါ့လူကြည့်စိတ်ပါလဲပါစိတ်စေနာအပြည့်ဝနဲ့ကျိုးလူကြည့်ပေါ့ဒီဘက်ဘဝမှာလဲကျိုးပေးပါအဲ့ဒါနော်တချို့ဆိုကြုံတွေ့ဘူးပါပါတချို့မဟုတ်ဘူးကြောက်သမားတွေပါအကြောက်တွေအကြီးကျယ်လူပေးဟာထရအဲ့ဒါမျိုးတွေညာလူလေးအကျိုးရှိတယ်လူလေးရလေလူလေးရလေအဲ့လိုဖြစ်တယ်လူတဲ့ပုံကိုယ်လိုက်ခြင်းအဲ့လိုပါ အဲ့ဒါမျိုးမှတ်တယ်နိဒီတော့ဒီမှာပြောချင်တာပါလဲဆိုတော့ဘုန်းကြီးတို့အာတုဏပစ္စည်းမှာ ကုသိုလ်ကုသိုလ်ဆိုရင်ချိုးပေးမယ်အာကုသိုလ်အာကုသိုလ်ဆိုရင်ချိုးပေးတယ်ဒီလိုမှလို့ဒါကုသိုလ်ပုရိမာပုရိမာ ကုသလဓမ္မပစ္စည်းမာနပစ္စည်းမာကုသလနာဓမ္မအာတဝေနပစ္စည်းနာပစ္စည်းဒီဇောလေးတို့အာရုံပြုတာနော်ဒီကုသိုလ်ကုသိုလ်ဇောချင်းချင်းအကုသိုလ်ဘုထောနေရာမှာတတိ ဉာဏ်လွတ်နေရင်ဘုန်းကြီးတို့ဒီအာဟုတုစောတွေဖြစ်မှာတွေ့မြင်မြင်မြအာယုံ။အော်ဝတ္တောနေရာမှာတတိဉာဏ်လေးနဲ့ယောနိတော်မကဆင်ញံနှလုံးသွင်းတာမှာဆိုအော်ကုသိုလ်တွေတဏှာတိုင်းနဲ့ဖြစ်နေ။ဘောဆင်ញံမှုနှလုံးသွင်းမှုမရှိဘူးတတိလွတ်နေမယ်ဆိုရင်တော့ဉာဏ်နေလွတ်နေမယ်ဆိုရင် အာဟုတုစောကြီးဖြစ်နေမှာ။အဲတော့အခုအာဟုတုအကြောင်းပြောမယ်။ပုရိမာပုရိမာအာဟုတလာဓမ္မအာဟုတုဟာလေအကောင်းတာပဲလောက်ပါများ။အာဟုတုအာဟုတုထင်တယ်။ အကုသို့အကုသို့လောက်ပါများရင်လည်းအကုသို့လည်းကြိုးပေးတာအကုသို့တွေကြည်လိုက်ပေါ့အကုသို့ကြိုးပေးဖို့ပရမဇောကခုနပြောတယ်ပရမဇောကဒီဘက်ဘဝမှာပဲကြိုးပေးတယ်သူပြောတာကိုအကုသို့တွေကြက်ကြက်လောက်ကြည့်ပါဘာဖြစ်လာလဲလူမသိအောင်လုပ်လို့ဟုတ်ဒီဘက်ဘဝမှာလည်းထိခိုက်တာပဲအကုသို့တွေများများလုပ်ရင်နာမည်ပြတ်တာပဲစီဝိုင်းထိခိုက်တာဘေးမျိုးမျိုး ရံမျိုးမျိုးကြုံတာပဲလေနာမည်လည်းပြစီဝါလည်းပြမင်းပြမေတ္တာလည်းခံတကယ်လို့ကလိမ္မာပါဏဆိုဒါတွေလွတ်အောင်လုပ်လိုက်စိတ်ဆင်းရဲမှုကတော့ကြုံတာပဲကိုယ်ဆင်းရဲတဲ့ကြုံစိတ်ဆင်းရဲတဲ့ကြုံအိမ်တော်ရေးပြဿနာကြုံအိမ်တွင်းရေးတွေရှုပ်အဲ့လိုမျိုးတွေဖြစ်တာမကောင်းမှုတွေစရရအဲ့လိုလာတာပူရိမာပူရိမာအကုဒရာဓမ္မပစ္စည်းမနာပစ္စည်းမနာအဝိလဓမ္မနာအာတိဝနာပစ္စည်းနာပစ္စည်းဟောဒါပထမဆုံးအကျိုးပေးပုံလေးဒီလိုလေးသိထား နောက်ဘုန်းကြီးတို့ပုရိမာပုရိမာအာဟုလဓမ္မဒါသူ့အကြောင်းနဲ့ကြိုကိုယ်အောင်ဖတ်နော်ပုရိမာပုရိမာအာဟုလဓမ္မဒါအကြောင်းပစ္စည်းမာနပစ္စည်းမာနအာဟုလဓမ္မနာအကျိုးရွတ်ကောင်းတဲ့တိုင်ရှောက်ရွတ်လို့မရဘူးကိုကအကြောင်းအကျိုးလေးကိုယ်အောင်ရွတ်တာဟောဒါအကြောင်းတရားပဲဒီအကြောင်းကြောင့်ဒီကျိုးတွေဖြစ်တာပဲဒါမျိုးလေးတွေနားလဲသဘောပေါက်မယ်အဲ့ဒီကကြရွတ်ရတာလည်းအဓိပ္ပာယ်ရှိကဲသွားလဲကြောင်းပုရိမာပုရိမာ ကရိယာပြာဂရဓမ္မပစ္စည်းမာနပစ္စည်းမာနကရိယာပြာဂရဏဓမ္မနာအာသေဝနာပစ္စည်းနာပစ္စည်းယောဒီသွားမယ်ဒီဇောတွေမှာယဟနာများကြတော့တတိလွတ်တာညာလွတ်တာရှားပါတယ်မရှိသလောက်ဒါကြောင့်ယဟနာများကြတော့သူကဒီဇောတွေကရိယာဇောပဲဖြစ်တယ်နော်ကရိယာဇောဖြစ်တဲ့အခါကျနှစ်မျိုးဖြစ်တယ်သူကကရိယာကရိယာတို့ဘုန်းကြီးတို့ ကုသိုလ်ရဲ့အကုသိုလ်ရဲ့ဘုရားကဟောတာကုသလဓမ္မဥလာဓမ္မပြာကရာဓမ္မကုသိုလ်တရားကုသိုလ်ဓမ္မအကုသိုလ်တရားအကုသိုလ်ဓမ္မပြာကရာဓမ္မကြတော့ဗာလဲဆိုတော့ဘုန်းကြီးတို့အဲဝိဘက်ရဲ့ကရိယာရဲ့ရုပ်ရဲ့နိဗ္ဗာန်ဒါပြာကရာဓမ္မဒီနေရာမှာပြာကရာနှစ်မျိုးပေါ့နော်ဒီမှာကြည့်လိုက်ဝိဘက်ပြာကရာကရိယာပြာကရာရုပ်ပြာကရာနာနိဗ္ဗာန်၄မျိုးရှိတော့ဒီနေရာမှာကြတော့ဘုန်းကြီးတို့ကအဲရုပ်နာနိဗ္ဗာန်ကိုထားလိုက် စိတ်စေတသိက်တွေကိုပြောနေနော်ဝိဘက်ဖြာကတကဇောမထိုက်ကရိယာဖြာကတပဲဇောထိုက်တယ်ဝိဘက်ဖြာကတကဇောမရှိဘူးနော်ဝိဘက်ဇောဆိုတာကဘုန်းကြီးတို့အစာပိုင်းကပြောခဲ့ပြီဒီအာရမဏပစ္စည်းအဲဒီပစ္စည်းတော့ကဓမ္မအဲ့မှာဇောရဲ့အကြောင်းပြောခဲ့ပါဇော55ခုအကြောင်းပေါ့ဒီတော့တစ်ခါပြောခဲ့အဲ့ဒီဆရာလေးအဓိပတိပစ္စည်းထဲမှာ ဒါရိုက်မှာနည်းနည်းလေးပြန်ကြည့်ကြည့်တော့အဓိပတိပစ္စည်းမှာဇောဇောတွေပြောသွားတာရှိတယ်ဇော55ခုဆိုအဓိပတိပစ္စည်းမှာဟုတ်တယ်ဒီပစ္စည်းဒီပစ္စည်းတော့ဘယ်မပြောခဲ့ဘူးဒီပစ္စည်းမှာဇော55ခုဇော55ခုဇေဟာလေးနဲ့ပထမဟာထဲမှာတယ် အညာမညာပစ္စည်းအဓိပတိဟုတ်အဓိပတိပစ္စည်းရောအဲဇော55ခုဇော55ခုကပါလဲဆိုတော့အကုသိုလ်မှန်သမျှဇောထိုက်ပါတယ်နော်အကုသိုလ်မှန်အကုသိုလ်စိ12ပါးပေါ့ပြီးတဲ့အခါကျတော့ကရိယာစိတ်ထဲကျတော့ဟတိတုပ်ပါပဲဇောထိုက်အဲ့ဒီမှာ တွေ့ပြီနော်ရပြီအဲ့မှာဇော55ခု အကုသိုလ်စိတ်12ပါးလုံးကစောထိုက်တယ်နော်လောဘစိတ်10ပါးဒါကတော့ဘုန်းကြီးတို့ဒီမှာဒွေတေဆိုအဓိပတိကြတော့ဒီဒွေဆိုတေဆိုညာသွားတော့အာဟိဆိုဧကေဆိုတွေကမရဘူးဆိုဒါကိုပြောချင်တယ်အဲဇော55ပါးဆိုတော့အကုသိုလ်12ပါးလုံးဇောထိုက်တယ်ပေါ့ဗျာဇောနော်ဟတိတုပ္ပဟိကရိယာတွေမှာကျန်ကရိယာစိတ်ထဲမှာဟတိဝိပဘုန်းကြီးတို့ဟိစိတ်78ပါးထဲမှာက ဟတိတုပ္ပတစ်ခုပဲစောထိုက်တာဉာဏစောမထိုက်စောဖြစ်တယ်ပြီးတော့ဟိုမှာကာမောဒရာဒေါမနစိတ်24ခုဝိဘတ်တွေကကြလဲအကျိုးဟတိဘုန်းကြီးတို့ခုနအဟိကရိယာစိတ်မှာကအကုသလဝိဘတ်ကုသလဝိဘတ်ဒါတွေကတော့အကျိုးတွေဖြစ်တဲ့အတွက်စောမထိုက်များသောအားဖြင့်သောတဲ့တော့ကုသိုလ်တော့အကုသိုလ်တော့ကရိယာတော့ကရိယာမှာကြအဟိကရိယာမနောမနောဝိသံကြလဲဇောမထ နောက်ဝဇ္ဇဇောမထိုက်တဲ့အကြောင်းရင်းကသူကအာမကောင်းလို့ဘုန်းကြီးတို့ခုနပိစရဝီထီလေးနည်းနည်းလေးပြမယ်ဒီဝီထီဒီဝီထီနေပိစရဝီထီလေးခုနကဘုန်းကြီးအဲ့ဒါနဲ့နှိုင်းရှင်းကြည့်ပိစရဝီထီကြတော့ဘုန်းကြီးတို့ကြည်လိုက်ဒီမနောရဝပိစရဝီဆံပိစရဝီဆံရှေ့မှာကဒီတော့ဘုံကသရဘုံကုတ်ပိစရမနောရဝီဆံအဲပိစရဝီဆံပေါ့ဒီတော့ဘုံကသရဘုံကုတ်ပိစရမနောရဝီဆံဒီမှာကြည်လိုက်ဒါပိစရဝီဆံ သူကဒီချိန်ပဲဖြစ်အမကောက်ဘူးနော်ပြီးတော့ပြဇောဥဇံပြီးတော့ကကြမနောရဥဇံဝုထောဒီမှာဝုထောကြည့်ဝုထောရဲ့ဝုထောမှာလည်းသူကလည်းအမကောက်ဒီချိန်ပဲဖြစ်တယ်အကျိတ်များစွာဖြစ်မှသူကဘာဖြစ်မလဲဇောထိုက်တယ်ပေါ့အဲ့ဒါကိုပြောချင်တယ်နော်ဒီအာသေနာပစ္စည်းထိုက်တယ် ဒီမှာကြတော့ခုနကဇောဝိထီလေးပြန်ကြည့်မယ်ဇောခုနကဇော55ခုနဲ့ကြည့်လိုက်အဲကြောင့်မေဇရောမနရဝဇန်ကဇောမထက်ဇောမင်းဇောအရှိန်ဟောင်းကောင်းမှာအရှိန်ဟောင်းကောင်းတယ်ဆိုအချိန်များစွာဖြစ်မှာအတိတုပ္ပကြတော့ဘုန်းကြီးတို့ဒီမှာအဲ့ဒါကိုအကြောင်းအကျိုးတော့ပြထားတာမရှိဘူးဗျဘုရားရဟန္တာနာများပြုံးတယ်အဲ့ဒီချိန်ကာလမျိုးဘုရားရဟန္တာနာမှာပဲဖြစ်တယ်ဉာဏ်ပုဂ္ဂိုလ်သာနာတော့မဖြစ်ဘူးဗျ နော်ဘုရားရဟနာများတဏ္ဍာမှာတိကျဖြစ်တဲ့ဒီစိတ်လေးပဲဒါလေးကိုတော့အကြောင်းပြချက်ကတော့ဘာမှတော့ပြောလို့မရဘူးစာပေမှာ ဖွင့်ထားမရှိဘူးဒီဟာတိတုပ္ပတော့စောဖြစ်ပြပြုံးနေကြည့်တယ်ဆိုတာလည်းဒီလိုပါပဲသူ့ရဲ့အတိတ်ဘဝတွေအာယုံပြုလို့သုံးဖို့အရင်အတိတ်ဘဝတွေနောက်နာဂဘဝတွေအာယုံပြုပြီးဒါမျိုးများဖြစ်တဲ့အတွက်အတိတုပ္ပစောဖြစ်တယ်လို့ပြောသလားမသိဘူးအဲနောက်တစ်ခုသွားမယ်ဒီကာမောဒရာစိတ်တွေထဲမှာကြည်လိုက် ကာမောဒရာစိတ်တွေထဲမှာဝိဘတ်စိတ်ကတော့ဇောမထိုက်ဘူးကုသိုလ်ညာနာဥပယုတ်၄ပါးဥပယုတ်၄ပါးကုသိုလ်စိတ်၈ပါးလို့ဇောထိုက်တော့ဗောဗျာကရိယာစိတ်၈ပါးလို့ညာနာဥပယုတ်ဝိတံပြုံနှစ်ခုလုံးဇောထိုက်တယ်ပြီးတော့မာကုသိုလ်စိတ်၈ပါးမာကရိယာစိတ်၈ပါးဒီလိုခွဲထားတာဒွေဇောတေဇောခွဲချက်လို့နော်အဲပြောချင်တာအကုသိုလ်၁၂ပါးလို့ဇောထိုက်တယ်ဟာတိတ္တပဇောထိုက်တယ် မာကုသိုလ်၈ပါးစောတဲ့ပြမာကုရိယစေ၈ပါးစောထိုက်တယ်မကုအဲစောထိုက်တယ်မကုကုသိုလ်၈ပါးလို့ကိုပါလို့စောထိုက်တယ်မဟုတ်ကရိယာကိုပါလို့ဇောထိုက်တယ်လောကုတ္တရာလည်းဇောထိုက်တာဒါပေမဲ့ဒါပေမဲ့လို့ဗာပြည့်လေအသေဝနာကြတော့ဒီမှာခွဲလိုက်ဒီလောကီတွေပဲအကြောင်းတရားအနေနဲ့အသေဝနာအနေနဲ့အသေဝနာပစ္စည်းရတာက အကျဉ်းကြီးဖမှန်ထထဖြစ်တယ်ဆိုပေမဲ့လို့ကုသိုလ်လောဘဇောတွေအကျဉ်းကြီးထထဖြစ်နေတာဒေါဘဇောတွေအကျဉ်းကြီးထထဖြစ်နိုင်တယ်မဟာကုသိုလ်ညာနာတံပြုတ်ဇောတွေမဂ္ဂုဇောတွေစံဇောတွေအကျဉ်းကြီးထထဖြစ်နိုင်တယ်မက်ဇောဖို့ဇောတွေကြာကြာအကျဉ်းကြီးထထမဖြစ်နိုင်ဘူးဒါကိုပြောချင်အကြောင်းမို့ဘုန်းကြီးတို့ဒီမှာကြည်လိုက်ဇောတွေမှာကြတော့လောကီဇော လောက်ပဲကြာလောကုတ္တရာဇောတွေလောကုတ္တရာဇောကြတော့ မဇောဆိုရင်တော့အကြောင်းထဲမှာမပါပေမဲ့လို့အကျိုးထဲမှာတော့ပါတယ်ကိုဇောကတော့အကြောင်းဘက်ကအကျိုးဘက်ကိုလုံးဝမပါဘူးတို့ပြောချင်တာကအကြောင်းတရားအာသေဝနာပစ္စည်းထဲမှာဒီလောကုတ္တရာဇောတွေမပါဝင်ဘူးလို့ဒီလိုလေးမှတ်ထားမယ်အဲ့ဒီလိုလေးနားလည်ထားဖို့နော်ခုနကဘုန်းကြီးတို့အာသေဝနာပစ္စည်းကိုပြန်လေ့လာမယ်နော် အာဒုဏပစ္စည်းခုနအဆုံးပါဠိလေးနဲ့ပြောမယ်အဆုံးကအာဒုဏပစ္စည်းမှာကခုနကုသိုလ်ကုသိုလ်ချင်းအကုသိုလ်အကုသိုလ်ချင်းနော်အကုသိုလ်အကုသိုလ်ခေါ်တဲ့နေရာမှာနည်းနည်းလေးဒါလေးအပေါ်တန်လောက်နိုင်ဘယ်ဘက်ကအပုရိမအကုသလောဓမ္မောအကုသလတာဓမ္မတာအာဒေနပစ္စေနာပစ္စယောပုရိမပုရိမအကုသလား ခန္ဓာပစ္စည်းမာနပစ္စည်းမာနအာကုလနာခန္ဓာနာအာတုနာပစ္စည်းနာပစ္စယောအဲဒီပါဠိနေရာကိုဘုန်းကြီးတို့ဒီထဲမှာဇာတ်လေးတစ်ခုရှိတယ်နော်အဲဒီအာတုနာပစ္စည်းခုနကအဲဇာတ်နှစ်ကွက်ရှိတယ်ပေါ့ဒီကကြီးအပေါ်ကအောက်ကဇာတ်လေးကြည့်ကြအပေါ်နာအဲ့ဒီဇာတ်လေးဒီဇာတ်လေးနဲ့ပြအဲဒီဇာတ်လေးနဲ့ဟောပြီးဒါလေးရှင်းကြဒါကဘုန်းကြီးတို့ပညာဝါဒကြည့်ပြီးရေးတာ ဒီဒီဟာနဲ့အတူတူပဲအပညာဝရဒါကြည်ရကုသိုလ်ကိုကုသိုလ်ချုံကုသိုလ်ချင်းချင်းဘုရားပါကုသလောဓမ္မကုသလသာဓမ္မသာအောဒေဝနာပြည့်စုံတာပြီးတော့ဒါဟောတယ်ပုရိမာရိပုပုရိမာကုသလခန္ဓာပြည့်စုံမှနာပြီးတော့ကုသလနာခန္ဓာနာအောဒေဝနာပြည့်စုံတာပြည့်စုံဒီကုသိုလ်လောကီဇော16ခုကိုပြီးတော့စေတသိက်တွေပါတယ်ပေါ့ဒါတွေကိုစိတ်စေတသိက်ခန္ဓာပွဲလိုက်ခန္ဓာပွဲပြီးဟောတယ် ဒီကုစုဆိုကနေပြီးတော့ဒီမှာကျတော့လောကီလောကုတ္တရာဆောတွေအကုန်လုံးအကြောင်းတရားပဲမှာမပါဘူးအဲဒီလောကီလောကုတ္တရာတော့ဖြစ်တာလောကုတ္တရာဆောတွေဖို့ဆောရောမက်ဆောရောမပါဘဲလောကီဆောပဲတတ်တတ်ပါတယ်ကုသိုလ်ပဲအကြောင်းတရားအကျိုးတရားဘက်မှာကျတော့ပထမဆောပဲကျင်တယ်ပထမဆောကပါပြီးတော့သူရှိဟိုထောပဲဖြစ်တယ်ကျန်တဲ့ဆောတွေမဆောရပြန်နော် မေဇောအရှိကဘုန်းကြီးတို့ခုနသောတော်ပရိမေတို့တရာဂိုင်းမေတို့အနာဂိုင်းမေဒီမေဇောကြီးကရှေ့ကဝေါရန်တို့ဂုရဘူးတို့ဒါတွေကြကုသိုလ်ချင်းတူးနေပြန်တယ်နော်အဲကြကုသိုလ်အလုံးရသွားတယ်အဲကုသိုလ်20တခုကုသိုလ်ဇော20တခုသူနဲ့ရှင်မောစေတသိက်တဲ့ဒါကိုခန္ဓာဖွဲ့လိုက်ဝိညာဉ်ခန္ဓာတင်ညာတင်္ဂရဝိညာဉ်နဲ့ခန္ဓာဘောပြနံခန္ဓာလေးပါအဲ့ဒီခန္ဓာအနေနဲ့သုံးပြီးဘုရားဒီမှာပုရိမပုရိမကုသလခန္ဓာ ပစ္စည်းမာနပစ္စည်းမာနပုရိမာပုရိမာကုသခန္ဓာဆိုဒါကိုပြောတယ်ပစ္စည်းမာနပစ္စည်းမာနကုသလနာခန္ဓာနာအာဒေဝနာပစ္စည်းနာပစ္စယောဒီလိုဟောဒီနောက်ပိုင်းလေးတွေじゃဒီနော်လုံးမှာကုတ္တဗုဒ္ဓနုလုံးမှာဝရဏတော်ဟောကုတ္တမက္ကတာじゃခုနကဝရဏမက္ကတာဒါကြတော့ခုနမက္ကဝီထီလေးတွေလှအာယုံပြုတ်တာနော်အဲ့ဒီအာယုံပြုတ်လိုက်ရင်တော့ဟောဒါဒီလိုဟောတာဆိုတော့သဘောပေါက်လာတရားလေးနဲ့ရှင်းကြည့်လိုက် ကဲအာဟုသို့သွားမယ်အာဟုသို့ကြတော့ဘုရားပါဟောလဲကြည်လိုက်အာဟုသို့တွေမှာကြလဲအဆုံးစောခြင်းနဲ့အကြောင်းတရားအဆုံးစောဟိုနာဘုနုပိစဝတိခြင်းတတ္တမေသောတတ္တမေသောနောက်ကတရားယောအဲ့ဒီကြတော့သူကမျိုးဆက်မတူတော့ဘူးလေဒါကြောင့်ကျင်တာဒါမဲ့အကုသိုလ်ဇောတွေမှန်သမျှအကြောင်းတရားမှကုန်ပါတယ်လောဘဇောဖြစ်နေနောက်ကလည်းလောဘဇောတွေတန့်ဖြစ်မှာဒေါသဇောဖြစ်ဒေါသတွေဖြစ်မောဇောဖြစ်မောဟတွေဖြစ် အကြောင်းမို့အာဟုသလောဓမ္မောအာဟုသလတာဓမ္မတာအာဒေဝနာပစ္စေနာပစ္စယောဒီအာဟုသူဇောတွေကိုဇောစိတ်ဆိုတာစေတသိက်ပါတော့ဗောဗျာစိတ်စေတသိက်တွေနဲ့ခန္ဓာဘွက်ရင်ဝိညာဉ်ခန္ဓာသင်္ညေခန္ဓာသင်္ခါရဝိညာဉ်ခန္ဓာဒါကိုမြတ်စွာဘုရားကဘယ်လိုဟောလဲပုရိမာပုရိမာအာဟုသဓမ္မအဲပုရိမာပုရိမာအာဟုသခန္ဓာပေါ့ဘာဖြစ်လို့ခန္ဓာဘွက်ဟောလဲ ပစ္စည်းမနာပစ္စည်းမနာအကုသလနာခန္ဓာနာအာဒိနာပစ္စည်းနာပစ္စည်းယောနောက်ဟာကြတော့ရှေ့ကအကြောင်းတရားဘက်မှာကြာ ဆုံးစောကျင်ရမယ်အကျိုးတရားဘက်မှာကြတော့ပရမဇောပရမဇောရဲ့ရှေ့ကပါဗျာဝုထုံနရဝဇံဖြစ်နေတဲ့အတွက်သူကမျိုးဆက်ချင်းမတူတဲ့အတွက်နောက်မှာအကုသိုလ်ဖြစ်ပေမလို့အကျိုးမပေးဘူးနော်အဲအကျိုးတရားဘက်မှာပါဘူးအဲ့ဒါလေးကြည့်ပြီးဟောပါတယ်နောက်ပြီးတော့ ဗျာကတဒီမှာကျတော့ဗျာကတကိုတိတိကျကျပြောတော်ပါတယ်ဗာလဲဗျာကတနှစ်မျိုးရှိတာဝိဘက်ဗျာကတကရိယာဗျာကတဝိဘက်ဗျာကတတွေကအကျိုးတရားတွေဖြစ်တဲ့အတွက်အာသေဝနာပစ္စည်းမရပါဘူးကရိယာဗျာကတကရိယာဗျာကတကြတော့ဘုန်းကြီးတို့ယဟန္တာတန်တမှာဒီအာယု6ပါးတွေ့ကြုံလာတဲ့အခါမှာတတိညာရှိတော့နှံ့ကြည့်လိုက်တဲ့အခါကျတော့ကရိယာစောတွေပဲဖြစ်တာယဟန္တာများကြကိလေသာပယ်သွားတဲ့အတွက် မိတို့ခုနဝုထီလေးပြန်ကြည့်လိုက်ပါနော်ရဟနာများကြကိလေသာပယ်သွားတဲ့အတွက်ဒီဟုတ်ထုံးနေရာမှာခုနဝုထီလေးကြည့်မယ်ခုနခုနဝုထီလေးမှတ်တယ်ဒီဝုထီရဟနာများကြည့်လိုက်ပါနော်ဒီဟုတ်ထုံးရဟနာများကြတော့ဘာဖြစ်လဲဆိုတော့ဒီဟုတ်ထုံးတွေကတတိညာနဲ့ဆင်ញင်လိုက်တဲ့ခါကျတော့ဒီမှာဘာတွေသွားဖြစ်လဲဆိုကရိယာဇောတွေကျပဲဆက်တိုက်ဖြစ်တယ်နော် ကရိယာစောကရိယာစောတွေဖြစ်တဲ့အတွက်ဒီမှာအဲ့ဒါကိုရည်ရွယ်ပါတယ်ဒီမှာပုရိမာပုရိမာကရိယာပြာကရာဓမ္မပြည့်စုံမာနာပြည့်စုံကရိယာပြာကရာနာအာတေဝနာပြည့်စုံနာပြည့်စုံရှေ့ကလည်းကရိယာစောနောက်ကလည်းကရိယာစောဖြစ်ရဒါမျိုးပေါ့ဒီမှာကျတော့အဲ့ဒီတရားတွေကို ခုနကတော့ငါဘုန်းကြီးတို့စိတ်တစ်စိတ်ခုနကဇေယျလေးနဲ့နိုင်ရှင်ကြည့်မယ်ခုနဇေယျလေးကဘာလဲဆိုအင်းဒီ အဲ့ဒီဆရာမကအာသေနာပါရမှာပါတဲ့ဆရာလေးပေါ့ဒီဒီပညာဝရတော့ဟောထားတယ်ပြာကရဓမ္မပြာကရဓမ္မတာအာသေနာပစ္စေနာပြောဒါလေးကိုပြောတယ်ဒီပြာကရကြပါလေကရိယာပြာကရကိုပြောလို့တဲ့ဝိပက်ပြာကရမဟုတ်ဘူးဒါလေးမှတ်ထားနော်ရှေးရဘုတော်မှာတတိညာနဲ့စောင့်ကြည့်နောက်ကဇောရီကလည်းကရိယာဇောဖြစ်တယ်ရဟန္တာများဒါရဟန္တာတဏ္ဍာကိုရည်ရွယ်ပါတယ်အဲကြောင့် ပြာရောဓမ္မပြာရဓမ္မတာအတေဝနာပစ္စည်းနာပစ္စည်းပုရိမာပုရိမာကရိယာပြာကရာခန္ဓာပစ္စည်းမနာပစ္စည်းကရိယာပြာကရာနာခန္ဓာနာအတေဝနာပစ္စည်းနာပစ္စည်းရောဒီမှာခန္ဓာအနေနဲ့ဟောတယ်ဘုန်းကြီးတို့ပစ္စယနေတာကြဓမ္မအနေနဲ့ဟောတယ်ပုရိမာပုရိမာကရိယာပြာကရာဓမ္မပစ္စည်းမနာဒီနေရာတစ်ဖြတ်ရမယ်နော်ရုတ်တက်ကကြပုရိမာပုရိမာကရိယာပြာကရာဓမ္မနော်ပညာဝရကြခန္ဓာနဲ့ဟောတယ်ပစ္စယနေတာကြဓမ္မအနေနဲ့ဟောတယ် ပုရိမာပုရိမာကရိယာပြာကရာဓမ္မဒါအကြောင်းပစ္စည်းမာနပစ္စည်းမာနကရိယာပြာကရာဓမ္မနာအာသဝေနပစ္စည်းနာပစ္စယောဒါဝတေယုတ်ရာကောင်းဒီတိုင်းမှာကောင်းရမှာပဲအဆုံးစောကျင်ရမယ်ဒီမှာတော့ပရမစောကျင်ရမယ်ဒါကဘုန်းကြီးတို့ပညာဝါဒမှာဟောတဲ့အနေထားလေးတခါဘုန်းကြီးဘာနိုင်ရှင်ပြခြင်းသေးတယ်ဆိုတော့တခြား ဟိုအနန္တပစ္စည်းတို့နဲ့သွားခြင်းဒီအာသဝနပစ္စည်းကဒါကိုဒီဘက်ကဘယ်ဘက်ကဒါလေးဖြုတ်လို့ရပြီဒီကအာသဝနဘုန်းကြီးတို့ပစ္စယနေတာကအနန္တပစ္စည်းအဆုံးပိုင်းလေးပြခြင်းပစ္စယနေတဲ့အနန္တပစ္စည်းတို့သမန္တပစ္စည်းတို့နော်အဲ့ဒီအဲ့ဥပနေတဲ့ပစ္စည်းဟုတ်ပြီပေါ်နာလေးဒါဇာတဟင်ဒါလေးရပြီ ဟောရောက်ပြီအောက်နားလေးအောက်နားလေးအောက်နားလေးအောက်နားလေးပိုင်းအဲတရားလေးတွေပြတယ်ပေါ်နေနေတက်လာကုသိုလ်ရင် ပြမယ်ဟောကြည့်လိုက်ပုရိမာပုရိမာကုသလာဓမ္မပစ္စည်းပြန်တော့ပစ္စည်းကုသလာဓမ္မနော်ဒါသမန္တရာအနန္တရာအတူတူပဲနော်အဲနန္ဒပြန်သမန္တရာနဲ့အတူတူပဲနန္ဒပြောပြောသမန္တရာပြောပြောအတူတူပဲဒါလေးမှတ်ထားအဲ့ဒီဟာရဲ့ဒါမလို့ဒီကဒီခုနပစ္စယနေတာပဲပြခြင်း အာသေဝနာပစ္စည်းရောပြခြင်းနဲ့ဒီဘက်ကဘယ်ဘက်ကအာသေဝနာပစ္စည်းပြလဲဒီဘက်ကအနန္တရသမန္တရဘယ်ဘက်ကပစ္စယနေတာတွေအာသေဝနာပစ္စည်းပဲပြခြင်းဖြတ်လို့ရအဲပြောချင်တာကအနန္တရတို့သမန္တရတို့ကြာဒီမှာပုရိမာပုရိမာကုသလာတွေမှာပစ္စည်းမနာပစ္စည်းကုသလာနာအနန္တရပစ္စည်းနာပြီးတော့သမန္တရပစ္စည်းနာပြီးပုရိမာပုရိမာကုသလာဓမ္မပစ္စည်းမနာပစ္စည်းမနာဗျာဂရဓမ္မနာ နန္ဒပစ္စေနာပြောသမနန္ဒပစ္စေနာပစ္စယောအာဒေဝနာကြတော့တခုတည်းပဲဟောတာကြည်လိုက်ဒီမှာပုရိမာပုရိမာကုသရာဓမ္မပစ္စည်းမနာပစ္စည်းကုသရာဓမ္မအာဒေဝနာပစ္စေနာပစ္စယောဒါပြောချင်တယ်ဒီတော့ပြောချင်တာကအနန္တရရရင်အာဒေဝနာရဒါပြောချင်တယ်အာဒေဝနာပို့ခြင်းနော်ဒီတစ်ကြောင်းနဲ့ဒီမှာနှစ်ကြောင်းဟောတာအာဒေဝနာမှာじゃကုသိုလ်ကုသိုလ်ချင်းချင်းမှာအာဒေဝနာရအနန္တရတော့သမန္တရတော့じゃ ကုသိုလ်ကုသိုလ်ချင်းချင်းလည်းနာနာကုသိုလ်နောက်မှာလည်းကုသိုလ်ဖြစ်တယ်ကုသိုလ်နောက်မှာလည်းပြာကတာဖြစ်မယ်ဟိုမှာတတ္တမဇောနောက်မှာဘုန်းကြီးတို့တရားယုံဖြစ်တယ်ပေါ့ဒါပြာကတာပဲအဲ့လိုဒီတော့ပြောချင်တော့သူ အနန္တရသမန္တရာဘိုးအရာကျဲတယ်အာသေဝနာကအရာချင်းတယ်အနန္တရသမန္တရာမှာနှစ်ချက်ဟောတယ်အာသေဝနာမှာတစ်ချက်ဟောတယ်တခါဥပနိတ္တရနော် ဥပနေတရားပစ္စည်းဒီပစ္စည်းနေတာပဲကြည့်ကျင်တဲ့နေရာကြီးဒါလေးကိုလည်းအပေါ်နည်းနည်းတန်ပြီးတော့နောက်တစ်ခုဥပနေတရားဥပနေတရားပြတယ်ဥပနေတရားနော်ဥပနေတရားအောက်နာလေးမှာဥပနေစီဥပနေတရားじゃဘလို့သွားလဲဆိုတော့ပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနံပစ္စည်းမာနံကုသလာနံဓမ္မနံဥပနေတရားပစ္စည်းနာပစ္စည်းယော ပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနအကုသလာနာမာနကေတင်စီဥပနိဒပစ္စည်းနာပစ္စည်းဟောဒီမှာကြည့်လိုက်၃မျိုးရှင်ပြညာပြောင်းဖို့ရိုးရတာလိုအောင်ဒီမှာနော်ဟောအနန္တရာကြာ၂မျိုးဟောတယ်ဥပနိဒရာကြာ၃မျိုးဟောသွားတယ်ပါဠိကျုံနေနည်းနည်းလေးပဲထူထူတာဥပနိဒရာပိုကြီးတာပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာကုသလာဓမ္မနာဥပနိဒရာပစ္စည်းနာပစ္စည်းရောပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်း အာကုသလနာဓမ္မနာကေသင်္စီဥပနိတ္တပစ္စည်းနာပစ္စည်းရောပုရိမောင်ဒီမှာအာကုသလကုသလဓမ္မပစ္စည်းမပစ္စည်းဗျာကရဓမ္မနာဥပနိတ္တပစ္စည်းနာပစ္စည်းရောပြီးတော့ဥပနိတ္တကြတော့ကုသိုလ်ရှိရကုရှိရှိရကုသိုလ်ကြောင့်မို့နောက်ကကုသိုလ်ဖြစ်မှာအကုသိုလ်ဖြစ်မှာပြန်သုံးချက်နန္ဒရသမန္နန္ဒရကြတော့ရှိရကုသိုလ်ဖြစ်ခြင်းကြောင့်နောက်မှာကုသိုလ်ဖြစ်မှာပြန်နှစ်ချက်ဟောတယ်အာတိယနာကြတစ်ချက်တည်းပဲဟောတယ် ပြောချင်တာကဘုန်းကြီးတို့အာတေဝနာဖြစ်ရင်ပစ္စည်းပြိုင်နေနဲ့အနန္တရာလည်းရမယ်တမန္တရာအနန္တရာတမန္တရာအာတေဝနာနတ္တိဝိကတာဒီလောက်ထိရတယ်လို့ပြောချင်တာဗျဒါဒါကိုပစ္စည်းပြိုင်တယ်လို့ပြောတာနော်အဲတော့အာတေဝနာရရင် အနန္တရာတမန္တရာရမယ်ဥပနိတ္တရာလည်းရအနန္တရာရတိုင်းအာတေဝနာမရဘူးဒါလေးမှတ်တာဥပနိတ္တရာရတိုင်း အာတိဝဏမရအာတိဝဏတစ်မျိုးပဲရနော်အနန္တနဲ့ဥပနိတ္တရှင်းကြည့်လိုက်အနန္တရတိုင်းဥပနိတ္တရဒါပေမဲ့ဥပနိတ္တရတိုင်းအနန္တရမဖြစ်ဘူးဒီလိုလေးနှိုင်းရှင်းကြည့်ဖို့ဒါကကုသိုလ်ဘက်မှာရှိတယ်နော် အကုသိုလ်ဘက်မှာကြည့်လိုက်ဒီမှာဒီဒီဒီမှာ အကုသိုလ်ကြည့်လိုက်ဟောဒီမှာပရမသုံးဘုံမြို့ဒီကအာတိဝဏကြီးကြည့်မယ်နော် ပုရိမာပုရိမာကုသလဓမ္မပစ္စည်းမာနပုရိမာပုရိမာအာကုသလဓမ္မပစ္စည်းမာနပစ္စည်းမာနအာကုသလနာဓမ္မနာအာဒီဝနာပစ္စည်းနာပစ္စည်းဟောတစ်ချက်ပဲရဟောအနန္တရသမန္တရကြည်လားဘယ်တစ်ချက်ရလဲပုရိမာပုရိမာအာကုသလဓမ္မပစ္စည်းမာနပစ္စည်းမာနအာကုသလဓမ္မနာအနန္တပစ္စည်းနာသမန္တရပစ္စည်းနာပြောအနန္တရသမန္တရရတယ်ပေါ့ဗျာနော်ပုရိမာပုရိမာအာကုသလဓမ္မပစ္စည်းပံပစ္စည်းမာနဗျာဂရဏဓမ္မနာ သမဏနာပစ္စည်းနာပစ္စည်းရောအဲ့ဓာတွေပါရတယ်ဥပနိတယကြ၃ချက်ဖြစ်သွားတယ်အာဟုတမြတ်ကြည့်လိုက်ပုရိမပုရိမအာဟုတလဓမ္မပစ္စည်းမာနပစ္စည်းမာနအာဟုတနာဓမ္မနာဥပနိတယပစ္စည်းနာပစ္စည်းရောပုရိမပုရိမအာဟုတလဓမ္မပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မနာကေတင်တိဥပနိတယပစ္စည်းနာပစ္စည်းရော ဝရိမဝရိမအာဟုလဓမ္မပစ္စည်းမနာပစ္စည်းမနာပြာကဓမ္မနာဥပနိတပစ္စည်းနာပစ္စည်းရောသုံးချက်ပြောချင်တာဒီဘက်ကတွေ့ကြည့်အာတဝနာရရင်အနန္တရသမန္တရရမယ်ဥပနိတရအနန္တရရပါတိုင်းအာတဝနာမရဘူးဘာဖြစ်လို့အာတဝနာကျင်းတယ်ဒီတဲ့ပုံကြဥပနိတဥပနိတရနဲ့အာတဝနာမရဘူးဥပနိတရရတဲ့အနန္တရမရဘူးအာတဝနာရပြီဆိုရင် ဉာဏ်နဲ့နန္ဒရာတမန္ဒရာဥပနိတယဒါတွေရမယ်နတ္ထိဝိကတလည်းရတယ်နော်နတ္ထိဆိုတာက ရှေ့တရားချုပ်ပြောက်ပြီးမှ နောက်တရားဖြစ်ပေါ်လာနတ္ထိအနေနဲ့ကျေစုပြုတယ်နော်ဇောတွေကရှေ့ဇော ချုပ်ပြောက်ပြီးမှနောက်ဇောဖြစ်တယ်အဲအဲ့ဒါနန္ဒရာတမန္ဒရာဥပနိတယရတယ်လို့နတ္ထိလည်းရဝိကတရှေ့ပြောချုပ်ပြောက်ကင်းကွာသွားပြီးမှနောက်ကိုကျေစုပြုပြီးတော့ဝိကတပစ္စည်းလည်းရပစ္စည်းပြိုင်တယ်ဆိုအဲ့ဒါမျိုးပြောတော့ဗော ၅ခုလောက်ရတယ်မှတ်ကဲဗျာဂရအနေနဲ့ကြည်လာအောင်အာဒေဝနာကြပုရိမာပုရိမာကရိယာဗျာဂရဓမ္မပစ္စည်းမနာပစ္စည်းမနာကရိယာနာဗျာဂရအာဒေဝနာပစ္စည်းနာပစ္စည်းသူ့ကြတော့မှဝိဘက်ကရိယာတို့တို့ခွဲသေးတယ်ဝိဘက်မရတဲ့တွေ့ကရိယာပဲရတာဒါကြောင့်တိဏခွတ်ထုတ်ဟောတော့ဟောဒီမှာနန္တရတို့ကြည်လိုက်ဗျာဂရကိုဝိဘက်ကကရိယာကိုနှစ်မျိုးလုံးရရတဲ့အတွက်တာမန်ဗျာဂရအနေနဲ့ဟောသွား အဲပုရိမပုရိမပုရိမဗျာဒဓမ္မပစ္စည်းမနာပြည့်စုံနာဗျာဒဓမ္မနာဓမ္မနန္ဒပစ္စည်းနာဗျာနန္ဒရပစ္စည်းနာပစ္စည်းယောပုရိမပုရိမဗျာဒဓမ္မပစ္စည်းမနာပစ္စည်းမနာကုသလဓမ္မနာဓမ္မနန္ဒပစ္စည်းနာပြီးတော့နန္ဒရပစ္စည်းနာပစ္စည်းယောအတူတူပဲနော်ပုရိမပုရိမဗျာဒဓမ္မပစ္စည်းမနာပစ္စည်းမနာအာဟုတလနာဓမ္မနာနန္ဒပစ္စည်းနာပြီးတော့ဓမ္မနန္ဒပစ္စည်းနာပစ္စည်းယောဒါကြတော့ဥပနေတရားနဲ့အတူတူပဲ။ ဒီဒီသုံးချက်ကြောင့်အပေါ်နည်းနည်းတက်လာနော်ဗျာဂရဘိုင်းကြတော့ဥပနိတရားနဲ့အနန္တရအတူတူပဲဒါလေးဒီအပေါ်ကအနန္တပဲအနန္တသမန္တအပေါ်နည်းနည်းတက်လာအဲဒီလိုရှင်ကြည့်စေချင်နော်ဒါတော့ပြောချင်တာကအာတေဝနာကြအရာကျင်းနေတယ်ကရိယာပြာကတာပဲကြတယ်ဝိဘတ်ပြာကတာမရအောင်အာတေဝနာရရင်အနန္တရသမန္တရရမယ်ဥပနိတရားလည်းရဒီလိုမှတ်ထား ဥပနေတယနန္ဒတမနာဥပနေတယရအတိုင်းအာတိဝနာမရဘူးဒီလိုမှတ်ထားဒါကဘုန်းကြီးတို့ဒီအပိုင်းလောက်ပဲကိုဗျာတကယ်တော့ကျတော့ဘုန်းကြီးတို့ဘယ်တိအောင်သွားကြည့်ရမလဲဆိုတော့ခုနကနတ္ထီတို့ဝိကတတို့ဒီလောက်ထိအောင်သွားရမယ်နောက်ပိုင်းအဲ့ဒီဟာကျတော့ရောက်လာတယ်ပေါ့နော်အခုတော့နည်းနည်းပဲနားထောင်ထားရုံပါအဲ့ဒီနတ္ထီတို့ဝိကတနတ္ထီတို့ဝိကတတို့ကြအများကြီးရောပါဠိရှိရင်မဟုတ်ဘူးဘုရားအိမ်မှာတူတူတုတ်တုတ်ပဲဟောသွားတယ်ဟင် အဲတော့ပြောချင်တာကဒီဇောတွေပဲကြည်လိုက်ပေါ့အမှန်ထပ်တဲ့ဖြစ်တဲ့ဇောတွေရှေ့ဇောချုပ်ပြီးမှနောက်ဇောကဖြစ်တာရှေ့ဇောချုပ်လို့နောက်ဇောကိုပထမဇောကနေပြီးတော့ချုပ်ပြောက်သွားဒုတိယဇောဟုတ်လားကျေစုပြုတ်လိုက်တာအဲတော့မရှိမှကျေစုပြုတ်တာရှေ့ဇောရှိနေနောက်ဇောကမဖြစ်ဘူးဒါကိုပြောချင်ရှေ့ဇောမဖြစ်မှနောက်ဇောဖြစ်တယ်ဒါကြောင့်မို့နတ္ထိပစ္စည်းနေတယ်မရှိတဲ့ကကျေစုပြုတ်တယ်နတ္ထိပစ္စည်းနေတယ်လည်းရတယ်လို့ဒီလိုမှတ်ထားခုနက စ္စည်းပြိုင်တဲ့ခါကျတော့အာဒေဝနာရရင်နန္ဒသမန္တရာရတော့ဥပနိတယရမယ်နတ်ထီလည်းရဘာဖြစ်လို့ချင်းရှေ့စောချုပ်ပြောက်ပြီးမှနောက်စောဖြစ်တဲ့အတွက်မရှိမှဒီဇောဖြစ်လာပရမဇောရှိနေဒုတိယဇောမဖြစ်ဘူးဒုတိယဇောရှိနေတဲ့ခိုက်တာမှတတိယဇောမဖြစ်ဘူးအဲ့ဒါပြောချင်တော့ဝိကတရှေ့စောကင်းကွာတော့မှချုပ်ပြောက်တော့မှကင်းကွာတယ်ချုပ်ပြောက်တယ်စကလုံးကတူတူပါပဲဟို ပဋ္ဌာန်းပါဠိတော်ဟောတဲ့ကအဲ့ဒါတွေအတူတူသွားတွေ့တယ်ဒါလေးကို လေ့လာထားဖို့ပါအဲ့ဒါကြရင်ပစ္စည်းပြိုင်နေရတာပါပဲဒီလိုဟောသွားရင်ဘာပစ္စည်းတွေဘာပစ္စည်းတွေရနိုင်တယ်လဲဒါမျိုးတွေကိုကလေ့လာထားဖို့အရေးကြီးတော့ဥရိမအဲ့တော့အာဒေဝနာပစ္စည်းရရင်ဘာရမလဲအနန္တလည်းရမယ်သမန္တတာလည်းရမယ်ဟောဟောဒီပါဠိလေးနှိုင်းရှင်ကြည့်လိုက်နော်ဥပနိတ္တလည်းရမယ်ပြီးတော့ဘာရမလဲနတ္ထိလည်းရမယ်ဝိကရလည်းရမယ် ဒါမျိုးမှတ်တာကုသိုလ်ဘက်ကကြည်ကြည်အကုသိုလ်ဘက်ကကြည်ကြည်ပြာကရာဘက်ကကြည်ကြည်ကြည်လိုက်ပေါ့အာတေနအရာချင်းတယ်ဟောနန္ဒရကြနည်းနည်းအရာချင်းနန္ဒသမန္ဒရကြနည်းနည်းလေးကျဲလာနော်ဥပ္ပနိတကြပိုးကျဲသွားတယ်ဒါမျိုးပေါ့ဒါကြတော့မှားရတာတဲ့လွယ်သွားလိုက်ဟောဒါတွေကတစုတည်းပဲဒါအုပ်စုတစ်ခုတည်းပဲမျိုးတူတယ်ဆိုခေါ်တယ်အနန္တမျိုးထဲမှာပါတယ်နန္ဒမျိုးထဲမှာနန္ဒရသမန္ဒရဥပ္ပနိတယ ခုနအာသေယနာနတ္တိဝိကတာဘောဒါအနန္တမျိုးစုလို့ခေါ်တယ်ဒီမျိုးတွေကတခုရှိတာတေချာဘောမှတ်ထားပါအနန္တရရာတိုင်းတော့အာသေယနာမရဘူးအာသေယနာရာတိုင်းရရင်အနန္တလည်းရတယ်သမန္တရရတယ်ဥပနိတ္တရတယ်အနန္တရရာတိုင်းတော့အာသေယနာမရဘူးဥပနိတ္တရာတိုင်းတော့တချို့ဗျာကဒနေရာတော့ရတယ်ကုသိုလ်အကုသိုလ်နေရာမှာတော့ဥပနိတ္တရာတိုင်း အနန္တရာမရဘူးဒီလိုလေးတွေပြပြနှိုင်းရှင်ကြည့်လိုက်ပါမယ်အဲ့ဒါဆိုရင်တော့ဒါကတော့ဘုန်းကြီးတို့ကဒီဗိဓမာခြေကံပင်ညိုခြေကံပြောတဲ့စကားတွေပဲနည်းနည်းတော့ခက်တော့ပဲခဏခဏနားထောင်မှများတော့ပြီးသွားတယ်ဘုန်းကြီးဒီနေ့ပြီးတတ်မယ်လို့ကြာမပြီးသေးပါဘူးတကယ်ဟိုလောကဘက်မှာဖြစ်ခဲ့တဲ့အကြောင်းအရာတွေပြောဖို့ကြံသေးတယ်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်။နေ့ပြန်မှာဘုန်းကြီးတို့ဒီပစ္စည်းပဲဆက်ပြောင်းမယ်နေ့ပြန်။ ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြေဝပါရပါစေရှင်။အာဓု